သာသနာတော်တက်ခဲ့တဲ့2539ခုနှစ်လူတို့ဟောဟာကောဇာတက်ခဲ့တဲ့1359ခုနှစ်ဘုရုဝတ္တန္တမိုးလာရာသီတော်သလင်းသားပြည့်ကျော်ရှိရနည်းယနေ့ရှင်မင်းဝန်သာသနာရိပ်သာတို့ ဓမ္မသာဝနာကုသိုလ်သူလာရောက်ရှိပူးကြတဲ့ဓမ္မမာမကတရားလူလာကြရဲ့ယောဂီသူတော်စင်အများကိုဘုန်းကြီးဓမ္မဒါနတရားအလူပေးဝေမှာကဓမ္မပရအထကထာမှာလာတဲ့ဘဟုပုဒ္ဒီကထေရီဝတ္ထုတရားဒေသနာတော်ဒီဘဟုပုဒ္ဒီကထေရီဝတ္ထုကိုဘုန်းကြီးတို့ မူကွယ်အနေအားဖြင့်ဟောကြားထားတာရှိပါသေးတယ်အပါရံပါဠိတော်မှာလည်းပဲဒီဘဟုပုဒ္ဓိကထီဆိုတဲ့ဝတ္ထုအမည်နဲ့မူကွယ်ဟောကြားထားတာရှိပါတယ်ဒီနေ့တော့ဘုန်းကြီးကဒီဓမ္မပဒဒီနဲ့မူကွယ်ဟောကြားထားတာရှိပါတယ်ဒီနေ့တော့ဘုန်းကြီးကဒီဓမ္မပဒထကထာမှာလာတဲ့ဘဟုပုဒ္ဓိက ဘုဗုဒ္ဓိကထေရီရဲ့ဝတ္ထုကိုဘုန်းကြီးဒီနေ့ဟောကြားမှာဖြစ်ပါတယ်။ဘာကြောင့်ဒီတရားဒေသနာကိုဟောကြားရသလဲဆိုရင်အသက်အရွယ်ကြီးရင်မှတရားတွင်ကိုရောက်လာပြီးတော့ကြိုးစားကြအားထုတ်ကြတယ်။ဝရဝုဒ္ဓိကြီးရင်မှအားထုတ်နေကြတယ်။ယောဂီဘုရောရှင်များကိုအားပေးတဲ့အနေတိုက်တွန်းတဲ့အနေနဲ့ ဒီတရားတော်ကိုဘုန်းကြီးဟောကြားဖို့ရည်ရွယ်ခဲ့ခြင်းဖြစ်ပါတယ်ပထမသတင်းပတ်တုန်းကဘဟုဒီတရသုတ်တံသာသမီများတဲ့သမီးများတဲ့ပုံနာကြီးရဲ့ဝတ္ထုအကြောင်းကိုဘုန်းကြီးပထမသတင်းပတ်ကဟောခဲ့ပါတယ်ယခုသတင်းပတ်မှာတော့ဖြင့်သာသမီများတဲ့ထေရီမာကြီးရဲ့ကြောင်းမှာဒီဒေသနာတော်ကိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီး သာဝတိကြည်မောဇေတဝန်အကြောင်းမှာတရင်သုံးနေတော်မူစဉ်အချိန်ခါကာလအဲ့ဒီဘဟုပုဒ္ဓိကသာသမီများရဲ့ခြေဒီမာကြီးကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောကြားတော်မူပါတယ်။ယောဇာဝတ္တတတံဇီဝေတိဣမံဓမ္မဒေသနာတထာစေတဝနေဝိဟရံတောဘဟုပုဒ္ဓိကထေရိအာရဗကတိတိ ယောဇဝတ္တတတံဇီဝေတိဣမံဓမ္မဒေသနာယောဇဝတ္တတတံဇီဝေဟုသောဤတရားဒေသနာတော်ကိုတထမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဒေတာဝနေစေတော်ကိုရွှေကြောင်းတော်၌ဝိဟရံတော်တရင်တုံနေတော်မူခြင်းဘဟုပုဒ္ဓိကထေရင်ဘဟုပုဒ္ဓိကထေရီမကြီးကို အာရဗာအကြောင်းပြု၏ကထေတိဟောကြားတော်မူခဲ့ပါ၏မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးဒီယောဇာဝတ္တတတန်စီဝေသရှိတဲ့တရားဒေသနာတော်ကိုသာဝတိကြည်စေတော်ရွှေကြောင့်ကင်းအောင်မွေရောစံပြောတော်မူစဉ်ချိန်ကကာလမှာဘဟုပုဒ္ဓိကာထေရီဆိုတဲ့ဘဟုပုဒ္ဓိကာထေရီအမည်ရတဲ့ သာသမီများစွာရှိပြီးတော့နေတဲ့အဲဒီထေရီမာကြီးကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောကြားတော်မူတယ်။ယောဇဝတတတံဇီဝေအပတ္တံဓမ္မမုဒ္ဓမံဧကဟံဇီဝိတံတေယောပတတောဓမ္မမုဒ္ဓမံယောဇပုဂ္ဂလောမြည်သူမဲ့သို့အကျင့်ပုဂ္ဂိုလ်သည်ဓမ္မမုဒ္ဓမံမြတ်သော လောကုတ္တရာတရား၉ပါးကို အပတံအပတံတော့မတွေ့မမြင်ရပါပဲဝတ္တတတံအနှစ်တရားကာလပတ်လုံးဇီဝေသိရှိ၍နေရပါသောလေနတ္တိယောလူဖြစ်ရာကျိုးမနယုအမှန်တရား၏ယောသပုဂ္ဂလောမြည်သူမဆိုအကျင့်ပုဂ္ဂိုလ်သည်ဓမ္မမုဒ္ဓမံလောကုတ္တရာတရားကိုပါကို ပါတတော်ဝိပဿနာဉာဏ်ပညာဖြင့်ဧကံတည်းတွေ့ရသိရမြင်ရသောသူ၏ဝါမြင်ရသောသူအားဧကဟဇီဝိတံတနေ့တရေတမနေ့ပင်သိခြင်း၍နေရခြင်းသည်တေယောမြင့်မြတ်လာပါပြီတော်၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည် ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းမြေဒီမှာမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကဘဟုဗုဒ္ဓိကာသီရိမကြီးကိုအကြောင်းပြုပြီးတော့ဗာဗျာဟောကြားတော်မူထားတဲ့လောကုတ္တရာတရား၉ပါးကိုမသိရမမြင်ရသေးပါပဲလျက် အသက်တရားအသက်တရားပင်ရှင်းရှင်းနေရစေကမူဒီပုဂ္ဂိုလ်ဟာလူဘဝလူဖြစ်ရာယုမနပ်ပါအသက်ရှင်းရှင်းနေရယုမနပ်ပါမြတ်တော်လောကုတ္တရာတရားကိုဒီဒီခြားခြားဝိပဿနာတရားတွေရှုမှတ်ပွားများအားထုတ်ရင်းနဲ့ဝိပဿနာဉာဏ်ပညာဖြင့်မဲ့ပညာဖို့ပညာဖြင့်ဧကန်တိတွေ့ရမြင်ရသိနိုင်ရလို့ရှိရင်တဲ့ တနေ့တည်းရဲ့ဓမ္မနဲ့ပင်အသက်ရှင်၍နေရစေကမူလူဘဝလူဖြစ်ရာကျိုးနဲ့တဲ့ရှင်သမီးလို့ဒီလိုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူပါရင်ဒီတော့ဒီတရားဒေသနာတော်ကိုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဘာကြောင့်အဲဒီဘုဗုဒ္ဓကထေရီမကြီးကိုဟောအကြောင်းပြုပြီးတော့ဟောကြားတော်မူရတာလေလို့ဆိုပါရင်အဲဒီဘုဗုဒ္ဓကထေရီမကြီးရဲ့အကြောင်းအရာလေးတွေနောက်ကြောင်းလေးတွေကိုပြန်ပြီးတော့ကြည့်ရအောင် တာဝတိယကိရိကတမေကုလေတတ္တဗုဒ္ဓတတ္တဗုဒ္ဓတတ္တသာဓိတရောအဟိတုတာဝတိယတာဝတိမြို့၌ဧကသမေကုလေတကုသော အမျိုးအိမ်၌တတ္တဗုဒ္ဓသာသာခွန်နှစ်ယောက်တို့သည်၎င်းတတ္တဓိတရသာသမိခွန်နှစ်ယောက်တို့သည်၎င်းဟေတုံဖြစ်ကုန်၏တကုသောအမျိုးမှာ သာဝတိဤတကူသောအမျိုးမှာသားက9ယောက်သမီးက9ယောက်ရှိတယ်တဲ့သားသမီးများတဲ့မိသားစုတစုပေါ့အဲဒီမှာသာသမီများစွာရှိတဲ့မိသားစုမှာတေတာဖေပိဝယပတ္တခေဟိပတိတဟိတဝါအာတနောဓမ္မတာယဒုက္ခပတ္တဟေတောတေတာဖေပိအလုံးစုံသော သူတို့သည်နိဝယပတ္တရွယ်သူရောက်ကုန်သည်ရှိသော ကိအိ၌ပတိတဟိတဝါတိစေ၍အတနောမိမိဓမ္မတရားသဘောဖြင့်ဒုက္ခပတ္တာချမ်းသာခြင်းတို့ရောက်ကုန်၏ဟေတုံဖြစ်ကုန်၏အဲဒီမှာသာရိသမီးဤအချိန်တန်အရွယ်ရောက်လူလားမြောက်လာတဲ့အချိန်ခါကာလကြတော့မိမိတို့ချမ်းသာရာချမ်းသာရာကိုယ်အိုကိုယ်အိမ်နဲ့တည်ထောင်ပြီးတော့နေကြသည်ချမ်းသာရာချမ်းသာရာအနေအချင်းမိမိတို့နှစ်သက်ရာသဘောကြရာအနေအချင်း အိမ်တော်ယသားတွေပြုပြီးတော့ချမ်းသာသလိုနေတိုင်းပြီးတော့နေကြတယ်ဒေတာအပရိဏတမယိနာပိတကာလမအကတိဒေတာထိုသူတို့ဤအပရိဏတမယိနာတပတ်သောအချိန်ကာလ၌ပိတာအဖသည်ကာလံသေးခြင်းကိုကာလစုတည်ခြင်းကိုအကာတိပြု၏အဲဒီမှာသူတို့ရဲ့ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကြီးကတော့ဖြင့် သားတွေကလည်းပဲသူ့အိမ်နောက်နဲ့သူသမီးတွေကလည်းသူ့အိမ်နောက်နဲ့သူအလုံးအိမ်နောက်ရဲ့သားတွေကြပြီးတော့ကိုယ်ကိုယ်နဲ့ချမ်းချမ်းသာသာဖြစ်ပြီးတော့နေကြရဲ့အချိန်ခါကာလမှာဖခင်ကြီးကွယ်လွန်ပြီးတော့သွားတယ်။ဒီလိုဖခင်ကြီးကွယ်လွန်သွားပြီမဲ့လို့မိခင်ကြီးကရှိသေးတော့အဲဒီမှာမိခင်ကြီးဖြစ်တဲ့ပုဂ္ဂိုလ်ကသားတွေသမီးတွေကိုအမွေပစ္စည်းတွေကိုခွဲကြံဝေဖန်ပြီးတော့မပေးဘဲနဲ့အလုံးတော်သားတွေသမီးတွေကိုစုပေါင်းပြီးတော့မိမိအိမ်မှာလာရောက်ပြီးတော့စားတောက်ကြနေထိုင်ကြပေါ့။

ကြံရှိနေတဲ့မိခင်ကြီးကအဲ့ဒီကြံရှိတဲ့ပစ္စည်းဥစ္စာတွေကိုသားရီသမီးတွေကိုခွဲဝေပြီးတော့မပေးသေးဘူးမိခင်ကြီးကဂိုင်တွယ်ပြီးတော့အားလုံးဘုံအုပ်ချုပ်ပြီးတော့သားရီသမီးတွေကိုမိမိအိမ်မှာပဲဖခင်ကြီးရှိတော့ငါကလေးလာပြီးတော့စားကြတောက်ကြနေကြထိုင်ကြပေါ့အဲလိုတစုတဝေးအနေအချင်းမိခင်ကြီးကဖခင်ကြီးရှိတော့ငါလိုပဲကြည့်နေခြင်းမြင်နေခြင်းနဲ့တစုတဝေးကြီးကိုပဲသားရီသမီးတွေတွေးမွေ့ပြီးတော့ထားခြင်းနဲ့ အဲဒီလိုနဲ့မိမိရှိနေတဲ့ပစ္စည်းဥစ္စာတွေကိုအမွေပစ္စည်းတွေကိုမိခင်ကြီးကမပေးဘဲနဲ့ဒီတိုင်းနဲ့ပဲသားတွေသမီးတွေကိုကြွေမွေပြုစုပြီးတော့စောင့်ရှောက်တာဒါပေမဲ့လို့သားတွေသမီးတွေကဖခင်ကြီးကွယ်လွန်သွားတဲ့အချိန်ကစပြီးတော့မိခင်ကြီးတမ်းမှရှိနေတဲ့အမွေပစ္စည်းတွေခွဲခြမ်းပြီးတော့ယူခြင်းနေကြတယ်တဲ့အတ္တနာဗုဒ္ဓအာဟံတုအမအမကံပိတရိနတ္တိတုံရှာကိုအတော် ကုတုံပိနာကိမယတံဥပါထာဒုဏတေကိုမာတိသာသမီတွေကနေပြီးတော့မိခင်ကြီးဓမ္မရေးဆိုကြအမမိအမကံငါတို့ဤပိတရီအဖသည်နတေကွယ်လွန်လတ်တော်တုံရှံသင်မိခင်အားကုတုံပေနာဥစ္စာပစ္စည်းများဖြင့်ကိုအပ်တော်ပဲအကျိုးရှိပါတော့အာနိမိတဲ့အဖေလည်းကွယ်လွန်သွားတာကြားခဲ့ပြီ။ အဲဒီလိုဖခင်ကြီးကွယ်လွန်သွားတာကြားခဲ့တဲ့အတွက်ကြောင့်မို့ပစ္စည်းဥစ္စာတွေကိုကျွန်တော်တို့ကိုခွဲဝေမပေးသေးပဲနဲ့အမေတယောက်တည်းမှာဒီပစ္စည်းဥစ္စာတွေကို ထိမ့်သိမ်းစောင့်ရှောက်ပြီးတော့နေရတာတာဝန်ကြီးပြီးတော့နေပါလေဒီပစ္စည်းဥစ္စာတွေကိုအမေတယောက်တည်းထားလို့ရှိရင်ဒီတိုင်းကင်တွယ်ပြီးတော့ထားလို့ရှိရင်တိုးလည်းမတိုးပွားပါအဲလိုတိုးပွားပြီးတော့မနေတဲ့အတွက်ကြောင့်မို့ဘယ်မှာအကျိုးရှိပါမလဲကိမယတဥပါဒတုံနတေကောမာတိ ဘယံငါတို့သည်တန်တို့ဥစ္စာကိုဥပါထာတုံးတည်စေခြင်းကဝါတိုးဝါစေခြင်းကနတ်တကောမှအဘိကြောင့်မတတ်နိုင်ရရှိပါတော့အမည်အမွေပစ္စည်းတွေကိုကျွန်တော်တို့သာခွဲဝေပြီးတော့ပြပါတဲ့ဒီအမွေပစ္စည်းတွေနဲ့ကျွန်တော်တို့တိုးပွားအောင်ဆောင်ရွက်နိုင်ပါပြီတဲ့ကိုချီတော့နဲ့ကိုရနိုင်ပါပြီကိုအားကိုရှာနိုင်ပါပြီပွင့်နိုင်ပါပြီပေါ့အဲ့တော့သားရီသမီးတွေကိုအမွေတွေကိုခွဲခြားဝေဖန်ပြီးတော့ပြပါ အမေနဲ့တဲမှာဒီတိုင်းနဲ့ထိမ့်သိမ့်ထားမယ်ဆိုပါရင်ဘာမှမတိုးမပွားပဲနဲ့ရှိနေပါလိမ့်မယ်ဘာမှအကျိုးမရှိပါအဲတော့ကျွန်တော်တို့ကိုဖွဲ့ဝေပေးလိုက်လို့ရှိရင်ကျွန်တော်တို့အခုကိုယ့်ဟာကိုယ်ရှားဝေးပြီးတော့တိုးအောင်ပွားအောင်လေးအပြင်လုပ်နိုင်ပါပြီလို့ဒီလိုပြောကြတဲ့အခါကာလသာတေသကတသုတ်တော်ဝါတုံနိဟုတ်တော်ဝါသာတို့မိခင်ကြီးသည်ဒေသတို့သာသမီတို့ဤကတစကားကို သုတ်တော်ဝါကြားရ၍ဒုံနိဟုတ်တော်ဝါစိတ်စိတ်နေပြီအဲဒီမှာ သားရီသမီးတွေကထက်ကထက်ကသားကြီးကပြောလိုက်သားလက်ကပြောလိုက်ငယ်ကပြောလိုက်အဲဒီလိုသားတွေကတမျိုးပြောရတယ်လို့သမီးတွေကလည်းပဲသမီးအကြီးဖြစ်တဲ့ပုဂ္ဂိုလ်အမေသမီးမဒီပစ္စည်းတွေနဲ့ဒီတိုင်းတာလို့ရှိရင်ဘာမှတူးပွားမှာမဟုတ်ဘူးအဲတော့သမီးတို့ကြီးကိုခွဲဝေပေးတာလို့ရှိရင်သမီးတို့လက်ပတ်ပြီးတော့သုံးလိုက်မယ်အတို့အမွာလုံးလိုက်မယ်ဆိုပါရင်ဒီမွေပစ္စည်းတွေဒီပစ္စည်းတွေတူးပွားပြီးတော့လာမယ်မင်းရဲ့ အဲ့တော့သမီးတို့ကိုလည်းပဲကြွယ်ကြံပြီးတော့ပြပါလုတ်ကင်ဝင်ပြပါအဲ့ဒီမှာသားကြီးကတမျိုးသမီးကြီးကတမျိုးအနေအားဖြင့်ပြောအဲ့ဒီခါကလည်းမမိခင်ကြီးကလည်းပဲတုံလေးဟုတ်တော်ဝါဆိတ်ဆိတ်ကလေးပဲနေတယ်ဒီလိုစိတ်ရှင်နေတဲ့ကကလာကြတော့ကြုံတိုင်းကြုံတိုင်းဆိုတာလိုပဲပုဏ္ဏပုဏ္ဏတေဟိဝိသမနာပုဏ္ဏပုဏ္ဏဖာမအထထတေဟိထိုသတ္တမိတို့သည်ဝိသမနာပြောဆိုကုန်လာသည်ရှိတော် သားတွေသမီးတွေကကနကနပြောလာတဲ့အခါကာလကြတော့ကြာတော့မိခင်ကြီးလေးပဲသားတွေသမီးတွေပေါ်မှာယုံကြည်လာတဲ့စိတ်လေးဖြစ်လာဗုဒ္ဓမံပတိဇဂိတတိဂိနေဝိတုကုတုပိနာတိဗုဒ္ဓငါသားသမီးတို့ဒီမံငါအားပတိဇဂိတတိလှုပ်ကြွေးကြကုန်လတံသားတွေသမီးတွေကမိခင်ကြီးကိုလည်းပဲအမျိုးမျိုးအပုံပုံပြောကြ သူတို့ချင်းကြုံပြီးတော့ဆုံရတဲ့အခါကာလမှာလည်းပဲအမေကိုငါတို့အမွေတွေများအမေကခွဲပေးလိုက်မယ်ဆိုပါရင်အဲတော့အမေကိုဘသူကနေပြီးတော့ပြုစုလှုပ်ကျွေးမလဲအဲလိုတဝုနဲ့တဝုပြောကြတဲ့အခါကာလကြတော့တာအကြီးဆုံးဖြစ်တဲ့အကိုကြီးဖြစ်တဲ့ပုဂ္ဂိုလ်ကငါကအမေကိုလှုပ်ကျွေးမယ်ဟာခမရကြီးတွေလှုပ်ကျွေးလို့ပဲဖြစ်မလဲကျွန်တော်တို့လည်းပဲအမေကိုလှုပ်ကျွေးရအောင်မယ်အဲလိုနဲ့တယောက်နဲ့တယောက်ညင်းညာခုံညာပြောကြဆိုကြတဲ့အခါကာလအကိုကြီးဖြစ်တဲ့ပုဂ္ဂိုလ်ကငါက9နှစ်အမေကိုလှုပ်ကျွေးမယ် အဲလိုဆိုရင်သားလက်က9နှစ်သားငယ်က9နှစ်အဲဒီမှာသားဟီက9ယောက်ကနေပြီးတော့9နှစ်9နှစ်ကြီးကျွေးမယ်ပေါ့အဲလို9နှစ်9နှစ်ကြီးကျွေးမယ်ဆိုတဲ့အခါကလည်းကြတော့သမီးတွေကသူတို့အလှည့်ရောက်တဲ့အခါအမေဟာအခုအသက်80ကျော်နေပြီဒီတော့သူတို့အလှည့်မကြဘဲနေနေမယ်ပေါ့အဲတော့သူတို့အလင်းလေးကြောင်လျှော့ပြီးတော့ပြပါအောင်ဆိုတဲ့အခါကလည်းကျွန်တော်6နှစ်6နှစ်နဲ့များသေးတယ်9နှစ်4နှစ်3နှစ်2နှစ်1နှစ်ပေါ့ဗျာ အဲဒီလိုတယောက်တစ်နှစ်စီဆိုတဲ့ကာလမှာလည်းပဲတစ်နှစ်ဆိုတဲ့အချိန်ဟာအမိတစ်နေ့အိတ်တစ်အိမ်မှာနေရမယ်ဆိုရင်တစ်နှစ်တစ်နှစ်နေရရင်မိပြင်းနေလိမ့်မယ်။အဲတော့လျှော့ကြအောင်ဆိုဆိုတဲ့ကာလကြတော့9လ6လ5လ2လ3လ2လ1လစသည်ဖြင့်အဲဒီလိုနဲ့ခွဲပေါင်းပြီးတော့လာလိုက်တဲ့အခါကျတော့နောက်ဆုံးတယောက်တယောက်လည်း9ရက်စီအမေကို9ရက်ပြင်းနေအပြင်ကတော့ ပြုစုလုပ်ကြွေးကြရအောင်အကြီးဆုံးဖြစ်တဲ့ပုဂ္ဂိုလ်အိမ်မှာ9ရက်အဲလို9ရက်ညီငွေလာပြီဆိုပါရင်ဒုတိယလက်ဖြစ်တဲ့ပုဂ္ဂိုလ်အိမ်မှာ9ရက်တတိယလက်ဖြစ်တဲ့ပုဂ္ဂိုလ်အိမ်မှာ9ရက်အဲဒီလိုနဲ့9ရက်စီ9ရက်စီသားတွေစီကနေပြီးတော့9ရက်စီပြီးတဲ့အခါကလည်းကြတော့သမီးတွေအိမ်မှာ9ရက်စီအဲဒီလိုအလက်အလဲနဲ့ငါတို့ကြွေးရအောင်မွေးရအောင်အမေကိုပြုစုလုပ်ကြွေးကြရအောင်ဆိုတဲ့အနေအားဖြင့်အဲဒီလိုပြောဆိုတိုင်းမြင်နေတဲ့စကားတန်ကို အမေကြားသွားတဲ့အခါကာလကြတော့အဲ့ဒီမှာမိခင်ကြီးကပိုးပြီးတော့ယုံကြည်သွားတယ်ဗုဒ္ဓငါသံဃာသမီးတို့ဒီမှာငါအားပရိသကေတန်တိလုံကျွေးကြကုန်လတာဣတိဤတို့ကြံဖြစ်၍မိငါဝိသောအတိအတိကုတုံဘေနာတိအမွေဥစ္စာများဖြင့်ပစ္စည်းဥစ္စာများဖြင့်ကိင်းပေကျိုးရှိအနိဣတိဤတို့သဗ္ဗသဗ္ဗတိယလုံးစုံသောဥစ္စာနှစ်ကို မြစ်စီအလင်း၌ပိဋိတဝါထက်ဝဲခွင့်၍အတာတိပေးလေ၏အဲဒီမှာသားရီသမီးတွေကိုအကုန်လုံးခေါ်သားရီသမီးတွေပေါ်မှာမိခင်ကြီးကယုံကြည်သွားတာနော်အဲလိုမိခင်ကြီးကယုံကြည်စိတ်ဖြစ်သွားတဲ့အချိန်ကကာလကြတော့မှသားရီသမီးတွေကိုမိခင်ကြီးကအကုန်လုံးခေါ်ခေါ်ပြီးတဲ့အချိန်ကကာလကြတော့မိမိအတွက်ဘာတရားမှမချမ်းမင်းနဲ့ ရှိတဲ့ပစ္စည်းဥစ္စာတွေကိုအကုန်လုံးထက်ဝက်ခွဲပြီးတော့သားရီရော သမီးရောအကုန်လုံးအညီအညာအနည်းအပြင်ခွဲဝေပေးလိုက်တယ်။ဒါကြောင့်ခွဲဝေပေးလိုက်တာလည်းဆိုရင် သားသမီးတွေပေါ်မှာယုံလို့လားမယုံလို့လား။သားသမီးတွေကနေပြီးတော့သူ့တဲ့ငါအနည်းအပြင်အလူအရဲ့အမိကိုပြုစုကြမယ်ကျွေးမွေးကြမယ်။ဟာတနှစ်ဆိုတာလည်းများတယ်ခုနလထားပါခုနလဆိုတာလည်းများတယ်။၆လထားပါ၅လထားပါ၄လထားပါ၃လထားပါ၅လထားပါ၁လထားပါသတိဖြင့်များတယ်။ အဲလိုနဲ့အမေနဲ့အကြာကြီးခွဲပြီးတော့မနေနိုင်ဘူးအမေကိုငါတို့လည်းပြုစုခြင်းနဲ့စသည်ပြောကြဆိုကြတော့မိခင်ကြီးမှမိမိရဲ့သားတွေသမီးတွေကမိမိပေါ်မှာတပံပြန်ပြီးတော့ပြုစုလှုပ်ကြွေးခြင်းကြတဲ့ပုဂ္ဂိုလ်တွေပါလားမိဘရဲ့ကျေးဇူးတရားတွေကိုသိတတ်တဲ့သားသမီးတွေပဲဆိုပြီးတော့အဲဒီမှာယုံကြည်စိတ်ချပြီးတော့ရှိနေတဲ့ပစ္စည်းဥစ္စာတွေကိုအငြင်းအမြအနေအချင်းသားတွေရောသမီးတွေရောပိဋိတဝအတ္တတိမစ္စေလည်း၌ပိဋိတဝထဝဲခွဲ၍အတ္တတိပိဋိ၏ အဲ့ဒီပုံလေးပါကြီးရဲ့ဓမ္မမိခင်ကြီးရဲ့ဓမ္မအပစ္စည်းဥစ္စာကြီးကြံသေးရလားဗျာမကြံတော့သားတွေကလည်းပဲသူတို့ကျွေးမယ်သမီးတွေကလည်းသူတို့ကျွေးမယ်ဆိုတော့ဘာမှမချမ်းမင်းနဲ့အကုန်လုံးခွဲဝေပေးလိုက်တယ်ဒီလိုခွဲဝေပေးတဲ့ချိန်ကကာလကြတော့မှအဲ့ဒီမှာသားသမီးတွေဒီမှာတလဲစီတလဲစီသားကြီးကနေဒီ9ရက်သားအလက9ရက်သားအလက9ရက်ဟိုဘက်မှာအငယ်က9ရက်စသည်ချင်းသား9ရောက်တာမှ9ရက် အဲလိုခုနှစ်ရက်စီးနေပြီးတဲ့အခါကလာကြတော့သမီးသမီးအကြည့်ထံကနေခုနှစ်ရက်ခုနှစ်ရက်စီးအဲဒီမှာအမွေပစ္စည်းတွေကရပြီးသားဆိုတော့ဟိုအိမ်ကလည်းအမေအမေပြုစုကြတာဒီကလည်းပဲအမေပြုစုကြတာရှင်ဘဝကိုမြင်မဲ့တိလောက်အောင်အလုပ်တော့တားရီသမီးတွေကရောသမက်တွေကရောချွေးမတွေကရောပြုစုလိုက်ကြတာအမွေပစ္စည်းတွေကအခုမှရပြီးသားအဲလိုရပြီးသားအချိန်ကာလကြတော့မိခင်ကြီးပေါ်မှာလူတို့ယူယူရရအနေအချင်းပြုစုကြရင် အဲလိုတပတ်ပြန်ပြီးတော့သမီးလေးစီကနေပြီးတော့ရက်တည်စီလို့ตาကြည်စီပြန်ရောက်လာတဲ့အခါကာလကြတော့အမွေပစ္စည်းကလည်းပဲနည်းနည်းနဲ့သွားပြီ။သုံးလို့ကျွဲလို့ကလည်းပဲအနေတိုင်းကုံသွားတော့ပြီ။အရင်လေးတွေကလည်းပြုတ်လို့ထားပြီ။အဲဒီတော့နောက်တရစရာကလည်းမမြင်တဲ့အခါကာလကြတော့အဲဒီမှာညူစုမှုတွေဖြစ်လာပြီ။ตาကြည်တွေရောက်လာရောက်ပြီးတော့လာတဲ့အခါကာလ၂ရက်၃ရက်လောက်ရောက်တဲ့အခါမှာအဟောအာမကံယစိတ္တဗုဒ္ဓောမေတိတွေ့ကိုတာသိ။ ယတဝံဣမမေဝကိဟံအာကိစတိတိအာအဲဒီမှာချွေးမဖြစ်တဲ့ပုဂ္ဂိုလ်ကနေပြီးတော့ဒီမိခင်အိုကြီးရောက်ကမကြီးရေချိုးရကနေပြန်လာတဲ့အချိန်ကာလမှာအမကံငါတို့ဤအရာအရှင်ဖြစ်သောရောက်ကမသည်အဟောဝတ္တဩအာဩဘွယ်ကောင်းပါပြီစွာတခါရင်တကားဘောက်ကနေပြီးတော့လက်ထောက်ပြီးတော့ ငါတို့ရဲ့ဒီမှာအရှင်သခင်ဖြစ်တဲ့ယောက်ကမကြီးဟာအံ့ဩဖွယ်ကောင်းလိုက်တာတဲ့ဇေထာဗုဒ္ဓမိတိဇေထာဗုဒ္ဓမိတိတွေကုဋ္ဌတိတတဝါဣမမေဝကိယအာဂိသတိတိအာဟမေငါဤဇေထာဗုဒ္ဓတိသာကြီးတိဟု တွေကုဋ္ဌတိနှစ်စုသောအမွေဥစ္စာတို့ကိုဓာတဝဝိယပေးလေတဲ့ကဲ့သို့ဣမမေဝါကေဟံအင်္ဂါတို့အိမ်တို့သာရင်အာဂိသတိလာခဲ့ဤတကားလာရှာဤတကား ကြည်သားပါဦးလေအမွေပြင်းကြည့်ရင်ဒါကတော့ဖြင့်ငါရဲ့သားကြီးသားကြီးဩရတဆိုတာအာလုံးသောမိခင်ရဲ့အာကိုရာဖခင်ရဲ့အာကိုရာဖြစ်တယ်ဒီလိုမိဘမိခင်ဖခင်တို့ရဲ့အာကိုရာဖြစ်တဲ့သားကြီးပဲလို့ဒွေကောထာသေးနှစ်စုနှစ်ပုံသောအမွေဥစ္စာတို့ကိုပြီးလေတကယ်လို့ငါတို့အိမ်သွားရလမ်းကိုသာသိတယ်ထင်တယ်အဲဒီမှာယောက်ကမကြီးကိုကြည့်ပြီးတော့ခါလက်ထောက်ပြီးတော့အဲဒီမှာအံ့ဩဖွယ်ကောင်းလိုက်တာဒီငါတို့အကျင့်တကင်ဖြစ်တဲ့ ရောက်ခမာကတော့ဖြင့်ငါတို့ရဲ့အိမ်ကိုလမ်းရလမ်းသွားရလမ်းကိုသာသိရထင်ပါရဲ့တရားတော်ပုဂ္ဂိုလ်ရဲ့အိမ်ကိုသွားရလမ်းမသိဘူးထင်ပါရဲ့သာအကြီးဆိုပြီးတော့အမွေနဲ့စုနှစ်ပုံရလို့လည်းပဲပြေးထားတာမရှိဘူးမိမိတို့သာအကြီးဟာအာကိုလိုက်တဲ့သာအကြီးပဲအာကိုရတဲ့သာအကြီးပဲဆိုပြီးတော့နှစ်စုနှစ်ပုံအမွေပြေးထားတာလည်းမရှိပဲနဲ့ဒီအိမ်ကိုလာရလမ်းကိုသာသိရထင်ပါရဲ့လို့အဲ့ဒီလိုလက်ထောက်ပြီးတော့ပြောတဲ့အခါကလည်း မိခင်ကြီးဟာလည်းပဲတခြင်းကအင်မတန်မှချမ်းသာကြွယ်ဝလာခဲ့တဲ့မိခင်ကြီးဖြစ်တော့ကိုယ်တိုင်ငွေကြေးကိုင်းဆွဲပြီးတော့သုံးဆွဲလာခဲ့တဲ့မိခင်ကြီးဖြစ်တော့အဲ့ဒီမှာသင်ကမကြွေးတော့တော့နေနိုင်ရလားသင်ကမကြွေးရင်လည်းနေပေါ်ငါမှသားရအများကြီးရှိရဲ့အဲ့တော့ဒီအိမ်မှာနေတရားမရှိလို့ရှိရင်ငါမှသားရ6ယောက်9ယောက်တောင်မွေးပြီးတော့ထားတာနောက်တာသား6ယောက်တောင်ကြံနေတယ်ငါသားရဓမ္မသွားမယ်ဆိုပြီးတော့ဒုတိယသားအိမ်သွားပြန်တယ် ဒုတိယသာရင်သွားပြန်တော့လည်းပဲဒီတိုင်းပဲဒုတိယချွေးမကနေပြီးတော့ဒီတိုင်းပြောပြန်တယ်တတိယသာရင်သွားပြန်တော့လည်းပဲဒီတိုင်းပဲသာကွန်လျောက်အိနာကုံဆုံးသွားရောဒေတာဗုဒ္ဓနာကျွင်းသောသား၆ယောက်တို့ဤအရိပရိယာပိမယတို့သည်ဧဝမေဝယကုပြောဆိုခဲ့တဲ့အတိုင်းသာလျင်ဝရိန်တို့ပြောဆိုကြကုန်၏အဲဒီမှာချွေးမအငဲတွေကလည်းပဲဒီဘောကြီးဟာငရိုးအင်းကိုအလင်းမကြသေးပဲနဲ့ရောက်ပြီးတော့လာပြီ ငါတို့ကိုအမွေပြည့်စည်တွေနှစ်စုနှစ်ပုံပေးထားတာလည်းမဟုတ်ဘဲနဲ့ငါတို့အိမ်ကိုသာရောက်ပြီးတော့လာတယ်ငါတို့အိမ်သွားရလမ်းကိုသာတည်ရဲ့ပွားကြီးထင်ပါရဲ့သို့သောပိုင်းတို့ကတော့ပြင်အမေအမေနဲ့တခါတည်းတမေနဲ့မင်းနေကြတဲ့ပုဂ္ဂိုလ်ကြီးအခုအမွေပြည့်စည်တွေနောက်ထပ်ရစရာမရှိတော့တဲ့အချိန်ခါကာလကြတော့မှအဲ့ဒီမှာချွေးမှဖြစ်တဲ့ပုဂ္ဂိုလ်တွေကမကြည်မကျူဖြစ်ပြီးတော့နေတယ်ဒီလိုမကြည်ကျူတဲ့အတွက်ကြောင့်ငါမှဘင်းလို့မှရှိတာမဟုတ်ဘူးငါမှလည်းတမီးကြီးရှိသေးတယ် အဲ့တော့သမီးတွေအိမ်မှာသွားလိုက်လို့ရှိရင်ကမှချမ်းချမ်းသာသာနေရထိုင်ရလိမ့်မယ်ဆိုပြီးတော့အဲ့ဒီမှာသမီးတွေအိမ်ချေဦးလှည့်ပြန်နေဒီလိုသမီးတွေအိမ်ချေဦးလှည့်ပြန်တော့လည်းပဲစိတ္တာဒီတရံအာရိကတဝတာတံကိဟဒါတံကိဟကတကာလိပိနာဧဝမေဝဝရိန္တုေတာတိတရံသမီးအကြီးကိုအာရိကတဝါစာပြု၏တာတံထိုသမီးတို့ဤခင်ဟန်အိမ်တို့ကတကာလေးပြီးသွားသောခါ၌လည်းပဲ နန္ဒိုဝမေအိုးကြီးကိုအေဝမေဝါယခုပြောဆိုခဲ့တဲ့အတိုင်းသာလျှင်ဝရင်းသူပြောဆိုကြလေကုန်၏အဲဒီမှာသမီးကြီးရောက်ပြန်တော့လည်းပဲသမီးကြီးကမျက်နှာမကြည့်မသာဒါကြောင့်လည်းတမက်မျက်နှာကြည့်လိုက်ပြန်တော့လည်းပဲတမက်မျက်နှာကညုံမဲနေတယ်အဲဒီတော့ဘု து ကိုကြည့်လို့မှအဆင်မပြေသမီးကြီးရောက်ပြန်တော့လည်းပဲမိမိရဲ့အနှစ်မရောက်သေးတဲ့အတွက်ကြောင့်မကြည့်ဘူးဗျာ။ တမန်ဖြစ်တဲ့ပုဂ္ဂိုလ်ကမကြည်ဘူးအဲဧကကနာကြတော့တမိဖြစ်တဲ့ပုဂ္ဂိုလ်ကဟိုဟာဒီဟာလှက်ပတ်ပြီးတော့ပြောပြန်နေအဲဒီမှာဒုတိယတမိအိမ်သွားပြန်နေဟာဟိုကလည်းပဲဘေးရင်မင်းပြီးတော့ဓာရဲကကလာမှာရှင်တဲ့ကြောင့်အဝင်မတော်သေးတဲ့အတွက်ကြောင့်မို့အမိရဲ့ဟိုတမိအိမ်ကိုသွားလိုက်သမ်းပါနောက်တစ်ပတ်ကျတော့တမိအိမ်လေထားတာပေါ့ဟိုမှာတမိအိမ်ကိုသွားလိုက်ပါဒီနေ့ရှင်တဲ့ကြောင့်အဝင်မတော်ဘူးလို့ပြောပါရဲ့အမိရဲ့တကယ်လို့ရှင်တဲ့ကြောင့်နားဝင်လာလို့ရှိရင်အမေရဲ့ညီတွေတည်နေလို့ဘီရင်ဆရာကဟောထားတယ် ဒါကြောင့်မို့အမိရင်နောက်တစ်ပတ်ကျမှသမီးအိမ်ကိုလာခဲ့ပါဟိုအိမ်ကိုသွားလိုက်ပါဟောပြောပြန်သမီးကလည်းပဲဒီလိုပြောပြန်တော့နောက်သမီးအိမ်သွားပြန်တော့ဟိုနောက်သမီးကလည်းသူ့ကိုလည်းမရောက်သေးတဲ့အတွက်ကြောင့်တမျိုးပြောပြန်တယ်အဲလိုနဲ့သမီး6ယောက်အိမ်သမီး9ယောက်အိမ်ရောက်ပြန်တော့လည်းပဲဒီတိုင်းပဲမိခင်ကြီးဖြစ်တဲ့ပုဂ္ဂိုလ်ကိုမကြည့်လို့တဲ့အနေအချင်းပြောဆိုလွတ်လိုက်ကြတဲ့အခါကလည်းကြတော့မိခင်ကြီးမှာတဲ့အားကိုးစရာမရှိတော့ဒီသားသမီး30နဲ့ဘယ်နှယောက်လဲ ဟေး14ယောက်သောသားသမီးတွေကိုမိခင်ကြီးဖြစ်တဲ့ပုဂ္ဂိုလ်ဟာတယောက်တည်းနဲ့ဝါအောင်ကျွေးထားနိုင်တယ်ဟုတ်တယ်မို့လားအဲလိုသားသမီး14ယောက်ကိုမိခင်ကြီးတယောက်တည်းနဲ့ဝါအောင်ကျွေးထားနိုင်ပေမဲ့လို့လည်းပဲဟောဒီမိခင်ကြီးတယောက်တည်းကြတော့သားတွေသမီးတွေဟာဝါအောင်ကျွေးနိုင်ရဲ့လားဗျာမကျွေးနိုင်ပါတဲ့အင်မတန်မှကြောက်စရာကောင်းနေတီကားတိလျက်အသက်ခိတာကျေစုတဲ့ ဘုန်းကြီးတို့ကြီးပေါ်တာနာစကားရှိတယ်တီကားတိလျက်အဆက်ခက်တာကျေးဇူးတယ်မိဘရဲ့ကျေးဇူးတွေသားသမီးများအပေါ်မှာမရှိပေဘူးလားအဲ့ဒီသားသမီးအပေါ်မှာမိဘရဲ့ကျေးဇူးတွေရှိတယ်ဆိုတာသိရဲ့ဒါပေမဲ့အဲ့ဒီကျေးဇူးကိုကြည်အောင်ဆက်ဖို့ကြတော့လွယ်သလားခင်းရင်သလားသိပြီးတော့ခက်တယ်တဲ့တယောက်ပေါ်မှာတယောက်ပုံချပြီးတော့နေတယ်အမေဘာပြည့်စည်တော့ငါတော့ပြင်ဘသူကိုသာပုံပြီးတော့ပေးလိုက်တယ် အမေကအိမ်မနေတဲ့ကကလာတော့ကတော့ဘသူကိုယ်သာပို့ပြီးတော့ချစ်တယ်။အဲ့တို့ကိုယ်တော်မချစ်ဘူးဘသူကိုယ်တော်ပို့ပြီးတော့အာကိုအင်္ဂတို့ကိုယ်တော်အာမကိုဘူး။အဲ့တော့တာသမီးတွေများတော့တကာရဲ့ဟိုလူကလည်းဟိုတယောက်ပုတ်ဒီတယောက်လည်းဒီတယောက်ပုံချဘောလုံးပုတ်တယ်လို့ပဲဟိုလူပဲလှည့်ပုတ်ဒီလူပဲလှည့်ပုတ်ပုတ်လုခံရတာ။ဒါတွေကဘုန်းကြီးကတော့ကိုတွေ့ပဲ။ဘာကြောင့်ကိုတွေ့လို့ပြောနိုင်တာလဲဆိုရင်ဘုန်းကြီးမာသီတာသနာရိတာကြီးမှာဘုန်းကြီး၁၇နှစ်နေခဲ့တယ် အဲဒီမှာမာဂိတန္တနာရိတ္တကြီးမှာ17နှစ်တိုင်တိုင်နေတဲ့အထက်မှာဘုန်းကြီး7နှစ်တိုင်တိုင်ကမ္မဋ္ဌာန်းဆရာအဖြစ်နဲ့ယောဂီတွေကိုဘုန်းကြီးစီမံအုပ်ချုပ်ပြီးတော့နေလာခဲ့တာအဲဒီမှာအမျိုးစုံတွေ့ရတယ်အမျိုးစုံတွေ့ရပထမအကြောင်းကိုလာပို့တဲ့အချိန်ကာလတုန်းကတော့တမျိုးပေါ့ဗျာအမေရိတ္တသွားပါလားဘယ်ရိတ္တကောင်းလိုက်တာအဖေဘယ်ရိတ္တတော့ကောင်းလိုက်တာသွားပါလားအိမ်မှာနေရတာသိအဆင်မပြေဘူး မိတွေနဲ့ကလည်းအဆင်မပြေသမီးတွေကသားတွေနဲ့ကလည်းအဆင်မပြေဒါကြောင့်မပြေတယ်ဆိုတော့ဒီကလည်းပဲလူကြီးဆိုတော့ခင်ရဲ့ပုံစံမျိုးကိုမျက်စိထဲမှာအမြင်မတော်တော့ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကအဖိုးဖြစ်တဲ့ပုဂ္ဂိုလ်ကအဖွားဖြစ်တဲ့ပုဂ္ဂိုလ်ကပြောမိပြောတဲ့အခါကလည်းကြတော့ခင်လူငယ်ကြီးအားလျော်စွာဒီကအဖိုးအဖွားပြောတာကိုလက်ခံရလားဗျာလက်မခံနိုင်ဘူးအဲ့ဒီမှာကြည်တိုက်တာအဲ့မှာကြည်တိုက်လာတဲ့အခါကလည်းကြတော့ဟိုကအိမ်ကသားဖြစ်တဲ့ပုဂ္ဂိုလ်သမီးဖြစ်တဲ့ပုဂ္ဂိုလ်ကဒီမှာမြင်းနဲ့ အဖိုးနဲ့ကြားထဲမှာခက်ကိုသားသမီးကိုဖခင်ကပြောတာဆုံးမတာဆုံးမတာပဲဒါပေမဲ့လို့လည်းပဲအခုခေတ်ကကိုသားသမီးဆုံးမပေးတဲ့ပုဂ္ဂိုလ်တောင်မှတည်ပြီးတော့မကျင့်တတ်ကြဘူးဆုံးမတဲ့ပုဂ္ဂိုလ်ပေါ်မှာကျေးဇူးတင်ရမှာကိုကျေးဇူးမတင်တဲ့အပြင်ပို့ပြီးတော့မကျင့်တတ်မှုတွေဖြစ်လာအဖေဖြစ်တဲ့ပုဂ္ဂိုလ်ကဆုံးမရင်အဖေကိုမကျင့်တတ်တော့ဘူးအဖွားဖြစ်တဲ့ပုဂ္ဂိုလ်ကဆုံးမရင်အဲဒီအမေဖြစ်တဲ့ပုဂ္ဂိုလ်ကဆုံးမရင်အမေကိုမကျင့်တတ်တော့ဘူး အဲ့တော့လူငယ်ကတော်တော်ရဖခင်မိခင်တွေကပို့ပြီးကြားတဲ့ကအဲ့ဒါအဆုံးမကိုမခံနိုင်အောင်ဖြစ်အဲ့လိုသုံးမမခံနိုင်ရတဲ့ကကြတော့အိမ်မှာအဖေနေတာအမေနေတာသိပြီးတော့မကြည်ဘူးတော့မိရေကလည်းပေးစရာမှလက်ထက်ကဘာမှပေးစရာမရှိတဲ့ခါကလာကြတော့ဒီမှာအဖိုးဘွားရဲ့ပြောတဲ့စကားတွေကိုနာခံရလားဗျာမနာခံဘူးဗျာပေးစရာလေးရှိမှဓမ္မဒုအဖို့ဓမ္မဒုအဘွားနဲ့လို့တာပေးစရာလေးတွေးစရာလေးမရှိဘူးဆိုရင်ဟောဟိုဘိုးကြီးလာပြန်ပြီ ဘာတွေကြည်လိုက်တော့မှမသိဘူးဟောဘာရှုပ်တော့မှမသိဘူးလာပြန်ပြီဒါမြည်တွေကစပြီးတော့ပြောတာမကြားရင်အဆုံးပဲကိုယ့်ဟာကိုယ်မကြားရင်အသာလေးတန်နေတော့ဒါမြည်တွေကစပြီးတော့ကိုယ့်ရဲ့စကားကိုဘာမှနားမထောင်လို့တော့အေးမိမိတို့ရဲ့လက်ထဲမှာပေးစရာလေးပါလာပြီဆိုရင်ဟိုကနေပြီးတော့လမ်းပေါက်ကမြင်လိုက်တာနဲ့တကြိမ်အဖိုးလာပြီးဖွာလာပြီးကြည်လာတာပဲပေးစရာမပါရင်ကတော့အဲ့ဒါဒီကနေဒီကနေဖြစ်တတ်တော့တာပဲအေးအခုလည်းပဲဒီတိုင်းပဲဒီ ဖွားကြီးမှာဘာမှပေးစရာလည်းမရှိဘူးသားတွေပေါ်သမီးတွေပေါ်မှာယုံကြည်ပြီးတော့ရှိတဲ့ပစ္စည်းဥစ္စာတွေအကုန်လုံးတက်ဝက်ကွဲပေးလိုက်ပြီထောက်ကွဲပေးလိုက်တဲ့အခါကျတော့မိမိရဲ့လက်ထဲမှာဘာမှပေးစရာနောက်ထပ်မရှိတော့တဲ့အခါရစရာ မရှိတော့တဲ့အခါကျတော့သားတွေသမီးတွေကလည်းပဲမိမိပေါ်မှာမကြည့်ဘူးတော့ဓမ္မတွေထွေးမတွေကရောကြည်လူသေးရလားဗျာမကြည်လူတော့ဘူးအဲ့တော့အားကိုးရမယ်ဖြစ်လာပြီအားကိုးရမယ်ဖြစ်လာပြီ ဒီမှာမိခင်ကြီးကဘာမှအားကိုးစရာမရှိတော့ရှိတဲ့အခါကာလတုန်းကတော့ဖြင့်အမျိုးမျိုးအပုံပုံအနေအချင်းတခါရင်မိခင်ကြီးစီကချော့ပြီးတောင်းကြချော့ပြီးတော့ပြောကြဆိုကြအကုန်လုံးသားတွေသမီးတွေပေါ်မှာယုံကြည်ပြီးတော့တခါအားလုံးခွဲဝေပေးလိုက်ပြီဆိုတာကြီးလေးတဲ့နေစရာမရှိတော့ဟိုရင်ကဘောလုံးပုတ်လွတ်လိုက်ဒီရင်ကဘောလုံးပုတ်လွတ်လိုက်နေဘုန်းကြီးမဟာစီသာသနာရိပ်တာမှာရောက်တဲ့အခါကာလအဲ့ဒီမှာတဲ့ရကြီးရင်ကြတယ်ပွားတယ်တရားအထုတ်ရင်းကနေပြီးတော့အဲ့ဒီမှာ အိမ်ပြန်မယ်ပြန်ပြန်တော့လေအိမ်ကပုဂ္ဂိုလ်တွေကနေပြီးတော့အမေရိတ်တံမှာဒီလောက်ကောင်းနေတာဘာလို့ပြန်လာခြင်းရတာတော့ဟောပြောရောအဲ့ဒီမှာဘွားကြီးပြန်ရခက်ပြန်တော့အဘိုးကြီးတွေပြန်မယ်ပြန်ပြန်တော့လေဒီတိုင်းပဲရိတ်တံမှာဒီလောက်ကောင်းနေတာပဲဘာလို့ပြန်ပြန်မှာလဲရိတ်တံမှာနေပေါ့လိုတာတွေပို့ပေးမယ်လေမင်းတို့ဓာရီတွေကသမီးတို့ကပို့ပေးမယ်လေဆိုပြီးတော့တခါတည်းတစ်ပတ်နှစ်ပတ်သုံးပတ်တော့ပို့ပါရဲ့တစ်လကြာနှစ်လကြာတော့နောက်ကြမလားအောင်ဒီကသုံးကြီးကပြက်ပြန်ပြီပြက်တော့သွားရပြန်ပြီ အဲထွန်းလေးတဲလို့သွားကြတဲ့ခါကျတော့အသမီးစီသွားကြတော့ဟောအမိသားစီသွားပြီအမိသားဘယ်နေ့ကဘာကြီးရလိုက်တာလဲလုပ်ပြတော့ပုံလုံးပုတ်ထုတ်လိုက်ပြန်မယ်အမိသားစီသွားရင်တော့ရပြန်မယ်အဲဒါသားစီရောက်ပြန်တော့ဟောအမိခမရသားငယ်လေးဘယ်နေ့ကဘာကြီးရလိုက်တာမပြီးရင်တော့တကသားငယ်စီလွတ်လိုက်ပြန်ပြီဟွာကြီးအဲ့ဒီလိုနဲ့တခါလေခွန်းစိတ်ကြီးဒလစာရဖို့အတွက်တခါလေသားလေးသမီးလေးစီကမျက်နှာအောက်ချသွားရနောက်ရိတ်တာမှာတခါလေမကြမ်းမမှာဖြစ်လာပြီဆိုတဲ့အခါကာလကြတော့ သူ့ရဲ့သားသမီးတွေရှိတဲ့နေရာတွေကိုဘုန်းကြီးများကသွားပြီးတော့အကြောင်းကြားရပါတယ်။အဲလိုအကြောင်းကြားပြီးတော့ခေါ်စီတဲ့အခါကလည်းကြတော့ဟောသမီးသွားခေါ်တော့လေပဲသူတို့ကမအားလို့အိမ်ကလည်းပဲဒီမှာနေရာထိုင်ခင်းတွေကကျင်းလို့တဲ့သူ့သားအိမ်ကြတော့ကျေပါတယ်ဗျာတဲ့သားအိမ်မှာသွားပြီးဝါလုပ်ပါဆိုတော့သားအိမ်အကြောင်းကြားကြတော့သားအိမ်ကဟာဘယ်လိုဝါမလုပ်လို့ဘယ်လိုမအားလို့စသည်ဖြင့်ဘသူအိမ်ကိုလုပ်ပါအောင်ဆိုလုပ်ပြန်အောင်သားတွေသမီးတွေကဒီမိခင်အိုကြီးမကြမ်းမမမိခင်အိုကြီးကိုဘယ်သူမှလက်မခံနိုင်ကြဘူး အဲ့လောက်ပြီးအောင်အင်မတန်ကြောက်စရာကောင်းတယ်ဒါသားရင်သမီးရင်နေနော်ဘုန်းကြီးတို့ယောဂီများအဲ့ဒါဘုန်းကြီးကဒီမှာနာနားကြားမဟုတ်ဘူးကိုယ်တိုင်တွေ့လာရတဲ့ဟာဒီဒီပြဿနာတွေကိုကိုယ်တိုင်ဖြေရှင်းလာခဲ့ရအဲ့လိုကိုကိုယ်တိုင်ဖြေရှင်းပြီးတော့လာခဲ့ရတော့ဟောတကယ်သားရင်သမီးရင်တွေကတောင်မှတကယ်မိခင်ကြီးတွေကိုဒီလိုပြစ်ထားကြတာပါလားဆိုတာဘုန်းကြီးကအစကယုံကိုမယုံနိုင်ဘူးအခုမှဒီမှာရိဒ္ဓဌာနကြီးတွေရောက်တဲ့အခါကျတော့မှအော်ဒီလိုနေရတာပါလား တကယ်သားရင်သမီးရင်းတွေရှိတဲ့အခါကာလတချို့ဆိုရင်အင်မတန်ချမ်းသာကြွယ်ဝခဲ့တဲ့ပုဂ္ဂိုလ်ကြီးတွေပါသားသမီးတွေဒီနေ့ဒီလိုအခြေအနေမျိုးနဲ့နေနိုင်အောင်တင်းအောင်တင်းနဲ့နေနိုင်အောင်ဆိုပြီးတော့ကြာကြာနာနာပညာတွေသင်ကြားပေးပြီးယာရုဂုံသိန်တွေနဲ့တကယ်ကိုဂုံသိရင်ကြီးပုဂ္ဂိုလ်ကြီးတွေဖြစ်နေတာပါအဲလိုဂုံသိရင်ကြီးပုဂ္ဂိုလ်ကြီးတွေကနေပြီးတော့ဟောတာတော့အမေကဘာလို့ဝင်ပါတာအဲ့မှာချက်ချင်းငေါက်ခံရတာဒါကဘုန်းကြီးတို့အငေါက်မခံရသေးပါဘူးငေါက်ခံရတဲ့ပုဂ္ဂိုလ်တွေသိမှာပေါ့နော် အဲတော့ဒီဒီခေတ်မှာဒီလိုဖြစ်နေတာဆိုတော့ဘုန်းကြီးတို့ယောဂီများမိဘရဲ့ကျေးဇူးတရားတွေကသာသမီဘောမှာရှိသလားမရှိဘူးလားဒါပေမဲ့အဲ့ဒီကျေးဇူးကိုဆက်ဖို့ကြတော့လွယ်သလားခဲရင်သလားဗျာခဲရင်လေဒါကြောင့်ဘုန်းကြီးကသတိပေးလိုတာကတော့သာသမီယုံပြီးတော့လည်းပဲပစ္စည်းဥစ္စာတွေကိုမပုံလိုက်ပါနဲ့လို့ဘုန်းကြီးသတိပေးလိုပါတယ်နော်ဒါဘုန်းကြီးတို့ရဲ့ရှင်မင်းကိုဓမ္မမိသားစုများအားလုံးဟာဘုန်းကြီးရဲ့မေတော်ခမဲ့တော်ဒါတွေပဲထားပါတော့ သာသနာပြုတွေကိုသာသနာပြုလုပ်ငန်းတွေကိုအတူတူလက်တွဲပြီးသာသနာပြုကြရတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ဒါမေတော်ကမဲတော်ဆိုရင်လည်းလွဲပါမလားဗျာအဲတော့ဘုန်းကြီးရဲ့မေတော်ကမဲတော်တွေအသက်အရွယ်ကြီးမှစိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်မှာကိုစိုးရင်လည်းဒါကြောင့်ပေးတဲ့နာကိုပေးပါမိဘရဲ့အမွေဟာသာသမီခံစားတတ်ပါတယ်ဟုတ်တယ်မလားဒါပေမဲ့လို့လည်းပဲမိမိအတွက်လည်းပဲခြံထားပါကိုယ့်အတွက်တော့ပြင်အထုတ်တစ်ခုကိုရှိနေမှာ ဒီအထုပ်လေးမှမရှိလို့ရှိရင်သားသမီးကလည်းကြည်ပြူပါမလားညီတွေကရော ကြည်ပြူပါဦးမလားမကြည်ပြူဘူးအဲ့တော့သားသမီးညီမြင့်အမြန်ကြည်ကြည်ပြူစေခြင်းရင်မိမိလက်ထဲမှာဘာရှိရမလဲအထုပ်ရှိနေရမယ်အဲ့တော့အထုပ်တစ်ထုပ်ကတော့ပြင်လက်ထဲကမချနဲ့ရှင်းတော့ကပုံသားကြီးတယောက်လို့ပုံသားကြီးတယောက်လို့အသက်အရွယ်ကြီးရင်တော့ခုလိုပဲအမွေပစ္စည်းတွေအကုန်လုံးခွဲပေးပြီးသားဖြစ်သားသမီးတွေကမကြည်ပြူတဲ့အခါကလည်းကြတော့သူအကြံတစ်ခုရတယ် အင်းငါတော့ဖြင့်အကြံတစ်ခုကြံမှပဲဆိုပြီးတော့သူကလေခင်းမှာဘုန်းကြီးတို့ငယ်စဉ်ကကလေးဘဝတုန်းကဒီမှာကြောက်တန်းတို့ခဲတန်းတို့ထဲတဲ့အိတ်ကလေးပေါ်ဗျာအိတ်ရှုပ်ကလေးအဲ့ဒီအိတ်ကလေးလေခင်းနဲ့လွယ်ထားပြီးတော့အဲ့ဒီမှာကြောက်တွေကိုကြောက်ခဲတွေကိုဘုန်းကြီးတို့ဒီမှာရွှေချထားတယ်ကြောက်ခဲတွေကိုရွှေချပြီးတော့အဲ့ဒီဘိုးကြီးကအဲ့ဒီအိတ်လေးနဲ့တခါနဲ့လက်ဘင်းမှာတွေ့တာလေဘယ်နေရာမှမချဘူးတဲ့ဘယ်နေရာမှမချတော့သားသမီးတွေက အဖိလွယ်အဖိလေပဲမှာအိတ်အိတ်ရှိတယ်ဒီအိမ်လေးဘယ်မှမချဘူးမချဘူးဆိုတော့အဖေလုပ်တဲ့ပုဂ္ဂိုလ်ကသိတယ်အဲ့ဒီဟာလေးမြင်နေတော့သားတွေသမီးတွေကဟိုတုန်းကလိုမဟုတ်တော့ဘူးနည်းနည်းလေးကြည်ပြူးလာအဖေဘာသာအောင်မလဲအမေဖေးဘာလုပ်အောင်မလဲနဲ့ဟာလိတ်ပြီးအလိုလိုက်လာအဲ့ဒီခါကလည်းကျတော့ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကငါ့မှာဘာရရှိတယ်ဆိုတာပါဇက်ကအဖိလွယ်အဖိလေပဲမှာအိတ်အိတ်ရှိတယ်ဒီအိမ်လေးဘယ်မှမချဘူးမချဘူးဆိုတော့အဖေလုပ်တဲ့ပုဂ္ဂိုလ်ကသိတယ် အဲ့ဒီဟာလေးမြင်နေတော့သားတွေသမီးတွေကဟိုတုန်းကတော့မဟုတ်တော့ဘူးနည်းနည်းလေးကြည်ပြူးလာဘေးဘာသာအောင်မလဲအမေဘေးဘာလုံးအောင်မလဲနဲ့ဟာသိပြီးအလိုလိုက်လာအဲ့ဒီခါကလာကြတော့ဘာခင်ဖြစ်တဲ့ပုဂ္ဂိုလ်ကငါ့မှာဘာရရှိတယ်ဆိုတာပါဇက်ကမပြောပေမဲ့သူတို့သိအောင်ဆိုပြီးတော့ဘာလို့လိုက်တယ်လဲဆိုတော့ရေချိုးဝင်တဲ့အခါမှာတတိလက်တဲ့အနေအချင်းအဖေလို့တဲ့ပုဂ္ဂိုလ်ကအဲ့ဒီအိမ်လေးကိုဘေးမှာတခါလေးချိတ်ထားလိုက်တာသူတို့သိတယ်သားတွေသမီးတွေသိအောင်အဲ့ဒီမှာအိမ်ကလေးချိတ်ထားရတဲ့အခါကျတော့ဟိုကရေချိုးကန်းလေးဝင်ပြီးတော့ရေချိုးလိုက်ရော အဲဒီမှာကြည့်ရတယ်ဆိုတာဘယ်အေးအေးသေးသေးဟုတ်မလဲ။ကြ мян ကြကြည့်ရတော့အိတ်ကလေးဆွဲပွင့်ကြည့်လိုက်တော့အဲဒီမှာရွှေခဲတွေတွေ့တာပေါ့။ရွှေခဲတွေတွေ့တော့ဟာအဖေအိတ်ထဲမှာရွှေတွေရှိသေးတယ်ရွှေတွေရှိသေးတယ်ဆိုပြီးတော့အဲဒီမှာမတင်မချင်းတခါတည်းရိုးရိုးသေးသေးနဲ့ကိုပြုစုကြတယ်ဆိုတာပဲ။အဲတော့ဘုန်းကြီးတို့တရားဓမ္မတွေကိုလည်းဘုန်းကြီးကအကြံဉာဏ်ပေးလိုက်တယ်။လက်ထဲမှာလုံးဝမရှိရင်လည်းဒီတိုင်းပဲလုပ်လိုက်ကြပြီတော့။ဓမ္မပဲသားတွေသမီးကြည့်ယူမှာပဲ။ ဒါမရှိရင်ကတော့မလွယ်ဘူးဆိုတာသိသိချာချာမှတ်တော့ဒါကဘုန်းကြီးတို့မြတ်စွာဘုရားကိုယ်တိုင်ဟောတာတဲ့ဒီမှာသုတ်တန်တွေထဲမှာအထီးကြီးပါနေတာပဲယခုခေတ်မှာလည်းမိမိတို့ရဲ့မျက်စိအောင်မှမမြင်ရပြီဘူးလားဗျာအသက်အရွယ်ကြီးရင်ပြီးတော့ဘာမှမရှိတော့လို့စင်စင်ရဲရဲနဲ့ကြောင်းအိုကြောင်းကြားချောင်းယူကြောင်းကြားရောက်ပြီးတော့နေရတဲ့ပုံကိုယ်ရင်းမရှိပြီဘူးလားအဲယခုလည်းပဲဘ ഹു ဗုဒ္ဓကဒီမှာသားသမီးများတဲ့ဒကမာကြီးကသားတွေသမီးတွေကနေမကြည်ပြူလာတဲ့ကာကာလကြတော့အဲ့ဒီတော့ငါမှအားကိုးစရာမရှိတော့ဘူးဒီတော့ ဘေကုဏီမအကြောင်းသွားမှာပဲဆိုပြီးတော့အဲ့ဒီမှာဘေကုဏီမများအကြောင်းကိုသွားရအဲ့လိုဘေကုဏီမအကြောင်းရောက်တဲ့အခါကဏ္ဍကြတော့ဘေကုဏီမများကိုသူရဟပြုကျင်တဲ့အကြောင်းကိုပြောကြတဲ့အခါကဏ္ဍကြတော့မှဘေကုဏီမတွေကလည်းပဲတစ်ချိန်သောအခါကဏ္ဍကတရားတရားနဲ့ပြည့်စုံသာသနာတော်ကိုလည်းပဲကြီးညိုပြီးတော့လှူခဲ့တန်းခဲ့တဲ့ဓမ္မကြီးအခုမှသားရီသမီးသားစုသမီးတို့တွေကြောင့်ဆင်းရဲဒုက္ခရောက်ရပါပေါ့လားဆိုပြီးတော့တဏှာကျင်နာပြီးတော့ အဲဒီမှာဘိက္ခုနီမှာအများကနေပြီးတော့အဲဒီဘိက္ခုနီမှာပြုလုပ်ပြီးတော့ပြေးကြဘိက္ခုနီဥပတယခန္ဓဝပပိစ္ဆာယာစီဒါနံပပစိတုဘေကုဏီဥပတယဘေကုဏီတို့ဤကြောင့်ဒုက္ခနဝသွား၍ပပိစ္ဆာယဟံပြေကိုယာစီတောင်းမှန်၏တပိတော်မဒုက္ခရောက်ပြီးတော့နေပါတယ်ဗျာတပိတော်မကိုဘေကုဏီမှာပြုလုပ်ပြီးတော့ပြီးပါအဲဒီမှာယဟံပြုပေးပါဆိုပြီးတော့သွားပြီးတော့တောင်းမှန်၏ကာကလကြတော့ဘေကုဏီမများကလည်း တရားတရားနဲ့ပြည့်စုံပြီးတော့ယခုမှသာသုသမီးဆုံးများနဲ့ကြုံတွေ့ရလို့ဒုက္ခရောက်လာတဲ့အဲ့ဒီဘွားအိုကြီးကိုဒါနံပပစေတောတာထောတာထောအဲ့ဒီတာထောယဟံဘေကုဏီမအပေါင်းတို့သည်ယံတို့အမေအိုကြီးကိုပပစေတို့ရှင်ဟံပြုပေးကြကုန်၏အဲ့ဒီမှာဒုက္ခရောက်လာတဲ့ဘွားအိုကြီးကိုတခါလေတနာကျင်လာပြီးတော့ဘေကုဏီမများကနေပြီးတော့ဘေကုဏီမပြုလို့ပေးကြတယ် အဲဒီဘိက္ခုနီမှာပြုလုပ်ပေးပြီးတဲ့ဘိက္ခုနီမှာဖြစ်လာတဲ့အခါကာလကြတော့သာသမီတွေများစွာရှိတဲ့အဖွားကြီးဖြစ်တဲ့အတွက်ကြောင့်မို့သူ့ကိုဘဟုပုတ်တိကထေရီတဲ့သာသမီများစွာရှိတဲ့ထေရီမာကြီးပေါ့အဲဒီလိုအမည်နာမှာပြပြီးတဲ့အခါကာလဘိက္ခုနီမာကြီးကိုတင်လျောလျောပတ်တဲ့နေရာဌာနမှာထားပြီးတော့ကမ္မထများအားထုတ်ဖို့ရတဲ့ညွှန်ကြားပြီးတော့တိုက်တွန်းတော်မူတယ်အဲလိုဘိက္ခုနီမာကြီးများကနေပြီးတော့ဒီ ယခုမှဝိတ္တသာဖြစ်လာတဲ့အဲ့ဒီအသက်ရွယ်ကြီးရင်လာတဲ့ဘုပုတ္တိကထေရီမာကြီးကိုကမ္မဋ္ဌာန်းတရားအားထုတ်ပုံအားထုတ်နည်းနည်းပြီးတယ်အလုပ်ပေးတရားတွေဟောစီတယ်ဒါကဘုန်းကြီးတို့ယောဂီများရှင်မင်းဝန်သာသနာ့ဤတာရောက်တဲ့အခါကလည်းကြတော့တရားအားထုတ်ပုံအားထုတ်တဲ့နည်းလမ်းတွေနာကြားဖို့ရတဲ့အလုပ်ပေးတရားနာကြားရတယ်လို့ပေါ့အဲ့ဒီမှာလည်းပဲဘိက္ခုနီမကြီးများကနေပြီးတော့ယခုမှဝိသစ္စဖြစ်တဲ့အဲ့ဒီဘိက္ခုနီမကြီးကိုတရားအားထုတ်ပုံအားထုတ်နည်းတွေတတိပဒရှုမှတ်ပုံရှုမှတ်နည်းတွေကိုသင်ကြားပြီးတော့ပေးလိုက်တယ်။ အဲလိုသင်ကြားပေးလိုက်တဲ့ခါကဏကြတော့သင်လျော်လျော်မှတ်တဲ့နေရာဌာနမှာနေရာလေးရလို့သာဟမနကကာလီပပ္ပစိတအပမတယာမေဘဝိတပန္တိသာဓုထေရီမကြီးသည်အာငါတိမလကကာလီအိုမင်းသောအချိန်ကကာလ၌ပပ္ပစိတယဟန်ပြုရပါ၏ငါအသက်ရွယ်ကြီးမှယဟန်ပြုပြီးတော့လာခဲ့ရတယ်ဒီလိုအသက်ရွယ်ကြီးပြီးမှယဟန်ပြုပြီးလာခဲ့ရတဲ့အတွက်ကြောင့်မုံငါ တရားစာပေတွေသင်ကြားပြီးတော့နေလို့အချိန်မရှိတော့ဘူးတဲ့ခန္ဓာဒုဒဝိပဿနာဒုဒလို့ဒီဒုဒနှစ်ပါးရှိတဲ့တဲ့ကနေပြီးတော့ငါခန္ဓာဒုဒအနေအချင်းစာပေပရိယတ်တွေသင်ကြားပို့ချသင်ကြားရမယ်အချိန်မဟုတ်တော့ဝိပဿနာဒုဒဆိုတဲ့ဝိပဿနာတရားတွေကျင့်ကြံပွားများအားထုတ်ရမယ်အချိန်ကာလဖြစ်တယ်ဆိုပြီးတော့အပ္ပမတ္တမမေ့မလျော်ခြင်းဖြင့်မင်းကအဘဝိတဗန္တိဘဝိတဗန္တိဖြစ်အာဟူ၍ဘေကုဏီနယမတို့၏ ဘေကုဏီနာဘေကုဏီမာကြီးတို့အဝတ္တပရိဝတ္တဝကြီးဝုံးငယ်ကိုကရုံးတည်ပြုလျင်အဲ့ဒီတိုက်တာအတွင်းမှာရှိတဲ့ဘေကုဏီမာကြီးတွေရဲ့ဝကြီးဝုံးငယ်ဝေယဝတ္တာတွေစွန့်နိုင်တယ်များနေ့အချိန်ကာလမှာပြုလုပ်ပြီးတယ်။ဒါကြောင့်ဘေကုဏီမာကြီးတွေရဲ့ဝကြီးဝုံးငယ်ပြုလုပ်ပြီးတယ်လို့ဆိုရင်ကျေးဇူးရှိလို့လားမရှိလို့လားဗျာ။ကျေးဇူးရှိလို့မိမိမှာလောကကြီးဒုက္ခဆင်းရဲတွေရောက်ပြီးတော့လာခဲ့တယ်။ အဲ့ဒီဆင်းရဲတွင်ကနေပြီးတော့ကဲတင်ပေးခဲ့တဲ့ဘိက္ခုနီမာကြီးတွေဖြစ်တယ်။သန္တရာဝဆင်းရဲကလွန်မြောက်ရဖြစ်တဲ့အကျင့်ဤလံကောင်းတွေကိုကျင့်ကြံပွားများအားထုတ်ဖို့ရသောတင်ညွန်ပြဆုံးမပေးရတဲ့ဘိက္ခုနီမာကြီးတွေဖြစ်တယ်။ဒါကြောင့်ဒီဘိက္ခုနီမာကြီးတွေဟာကျေးဇူးကြီးမားတဲ့ပုဂ္ဂိုလ်ကြီးတွေဖြစ်တယ်။ဆိုပြီးတော့နေကင်းချိန်ကာလမှာဝေကျုံငယ်ဝေယဝဆအမှုကိစ္စတွေပြုလုပ်တယ်။သဗ္ဗရတိညိလောပါလောသမဏဓမ္မယံတရားကိုဂရိတာမိတိပြုအပ်ဟူ၍ ခရိတာမိတိပြုအဝေဟိထပါတာရိပြတအောက်၌ဧကဓမ္မတိတိုင်းတကုဟဟတိနလက်ဖြင့်ကေတဝါကိုင်းဆွဲ၍ဓာတုတိတိုင်းကိုအဝိဇ္ဇမာနဝါလက်လင်လျက်တာရင်တမနာဓမ္မယဟန်တရားကိုကရောတိပြု၏ဝါခြင်း၏အဲဒီမှာကနေခင်ချိန်ကာလမှာဝကြည်ဝငယ်ဝေယဝဆပြုပြီးတော့ညချိန်ကာကာလမှာညင့်တို့ပါလုံးနဲ့ညစဉ်ညတိုင်းအနည်းအားဖြင့်ကမ္မထံတရားဤပွားများအားထုတ်တယ်။ အဲဒီလိုပွားများအားထုတ်တဲ့ခြင်းကကာလမှာကျောင်းရဲ့အောက်မှာဆင်းပြီးတော့ဈဉာကြောက်တဲ့အခါကာလမှာလည်းပဲမှောင်မဲပြီးတော့နေတဲ့အတွက်ကြောင့်မို့တခါလေပြီးကကျောင်းလေးစောင်းလေးနဲ့တိုင်းပြည်မှာဆိုတဲ့အတွက်ကြောင့်မို့တိုင်းတစ်ခုကိုကင်ပြီးတော့လှည့်လည်ပြီးတော့ဈဉာကြောက်ပြီးတော့နေတယ်ကိစ္စတော်ဝါကိစ္စမိတိပဇာနာတိကိစ္စတော်ဝါသွားတော်လီဝါသွားမြင်လီဝါသွားတုံးသွားစေသွားခိုင်သွားခြင်းမူလီ ကေသမိတိသွားတိဟု၏ပဇာနာတိတိဤဝါတိအောင်ရှုပါလိဆိုတဲ့ပฏิပဒဒေသနာတော်အတိုင်းသွားနေတဲ့အမူအရာကိုတခါတည်းနောက်ကကတိကပ်ပြီးတော့ရှုမှန်နေကြွလာတဲ့ခံမှလည်းကြွခဲ့လမ်းတဲ့ခံမှလည်းလမ်းခဲ့ချတဲ့ခံမှလည်းချခဲ့ညာချေကြွလာရဲ့ခံမှလည်းကြွခဲ့လမ်းခဲ့ချခဲ့ပေချေကြွရဲ့ခံမှလည်းကြွခဲ့လမ်းခဲ့ချခဲ့အဲ့ဒီကြွနေတဲ့အမူအရာလမ်းနေတဲ့အမူအရာချနေတဲ့အမူအရာသွားနေတဲ့အမူအရာလေးပေါ်မှာတခါတည်းစိတ်ကြိုက်ပြီးတော့စိတ်ဆိုင်ပြီးတော့ရှုမှပွားများအထုတ်ပြီးတော့နေတယ် ယောဂီပုဂ္ဂိုလ်များလို့တခါလဲမီးအောင်နဲ့နေရတာမဟုတ်တော့ညမှောင်မဲထဲမှာဆိုတော့တိုင်တခုကိုင်းပြီးတော့တိုင်တကုတ်ကံပြီးတော့ဟတ်ဒီဧကဓမ္မတိတိုင်းတကုတ်ကိုဟတ်ဒီနာလက်ကျင်ခေတ္တဝကံ၍တန်တော်တိတိုင်းကိုအာဝိဇ္ဇမာနဝလှဲ့လေလျက်သာလျင်ဓမ္မနဓမ္မယဟတရားကိုကရောတိပြုဤဝါကျင့်ကြံပွားများအားထုတ်ရနေလေ၏အဲဒီမှာဉာဏ်ကြောင့်ပြီးတော့ရှုမှတ်ပွားများအားထုတ်ပြီးတော့နေတယ် တကယ်လို့မိမိမှာထိုင်ပြီးတော့ရှုမှတ်လို့ရဆိုရင်လည်းအဲ့ဒီတန်ရဲ့အရင်မှတိုင်လေးကိုမှီမိမိခန္ဓာကိုယ်ကိုညှပ်ဆက်ပြီးတော့ပေါ်ကိုက်အာယုန်လေးအပြင်ရှုမှတ်ပွားများအားထုတ်ပြီးတော့နေခုဘုန်းကြီးတို့ယောဂီများညချိန်ကာကာလအိမ်မပြောရဲ့ချိန်ကာကာလမှာညမာနေပဲမိမိရဲ့အိယာပေါ်မှာထိုင်ပြီးတော့ရှုမှတ်ပွားများအားထုတ်တယ်လို့ညချိန်ကာကာလကဘုန်းကြီးတို့တရားစုပွားအားထုတ်တဲ့ပုဂ္ဂိုလ်များအတွက်အိယာမယ်အချိန်မဟုတ်ဘူးဒီချိန်ကာကာလဟာတမာရီထူထောင်ပြီးတော့ကြိုးစားအားထုတ်ရမယ်အချိန် အာနုသောပုဂ္ဂိုလ်တွေလောကမှာလူသားတွေကမကုန်အာယုံခံစားပြီးတော့နေတဲ့ပုဂ္ဂိုလ်တွေအိမ်မောကြပြီးတော့နေတဲ့အချိန်မှာအာလုံးအကလညအချင်းခကလကြီးကတိတ်ဆိတ်နေတယ်။အဲလိုတိတ်ဆိတ်မှုကိုရယူပြီးတော့တမာရီထူထောင်ပြီးတော့ရှုပါပွားပါတဲ့ယခုလည်းပဲဘဟုဗုဒ္ဓိကတိတိမာရီယညအာလုံးတိတ်ဆိတ်ပြီးတော့နေတဲ့အချိန်အဲဒီအချင်းခကလမှာဆင်းရဲကြောက်ပြီးတော့ရှုမှထိုင်ပြီးတော့ရှုမှရှုမှပွားများအထုတ်ပြီးတော့နေတယ်။ ဒီလိုဇင်းညာကြောက်တဲ့အခါကာလမှာကြောင်းအောင်မှမကြောက်ခြင်းလို့ကြောင်းရင်ပြင်လဲမှာတွက်ပြီးတော့ကြောက်ခြင်းတဲ့အခါကာလမှာလည်းပင်သင်္ကမမာနပိအတ္တကာရအတ္တကာရဌာနိမေရုကဝကတ္တစီဝတိတံဝါကတ္တစီတိတပတိဟိညယတိဓာတုကာဒေနကိတဝတံအာဝိဇမာနဓာဝိဇမာနဝသမနာဓမ္မကရောတိသင်္ကမမာနပိဇိညာသွားတော်၎င်း အန္တကာရီနာမိုက်မောင်ရာရနိုင်မေငါဤမိုက်မောင်ရာရနိုင်ဒုက္ခဝါသစ်ပင်၌၎င်းမင်းသကေဝညောင်းဆောင်၌၎င်းကတ္တတိဝါတဆုံးတခု၌၎င်းမင်းငါဤတိတံဥကောင်းကိုတိတံဥကောင်းကိုပတိဟင်းကြီးရာထိခိုက်ခဲ့ရ၏ဣတိဣတောတံဒုက္ခထိုသစ်ပင်ကိုဟတိနာလက်ခြင်းကိတဝါကံ၍ ဓာတုတစ်ပင်ကိုအာဝိဇာမနာဝါလက်လေလျက်သားလျက်တမနာဓမ္မယံတရားကိုကရောတိပြုဤဝါရှင်းကြံပေါ်များအားထုတ်၏ကျောင်းရဲ့အပြင်ကနေကျောင်းရဲ့အပြင်ကိုထွက်ပြီးတော့ဈဉံရောက်တော့မယ်ဆိုရင်လည်းပဲခလုတ်ကလေးနဲ့တိုင်းပြီးမှဆိုရညောင်ဆောင်အင်းမြင့်လေးနဲ့တိုင်းပြီးမှဆိုရနောက်ပြီးတော့တစ်ခက်သေးရွက်ဒီနဲ့မျက်နှာလေးကောင်းလေးတိုင်းပြီးမှဆိုရဒါကြောင့်မို့သစ်ပင်ကိုကိုင်းပြီးတော့အဲ့ဒီသစ်ပင်ကိုလှည့်လည်ပြီးတော့ဒါရင်ကိစ္စတော်ဝါကိစ္စမိတိပသနာတိ သွားနေတဲ့အမူအရာလေးကိုယောဂီပုဂ္ဂိုလ်ဟာအဲဒီဘ ਹੁ ဗုဒ္ဓိကဒေဒီမာကြီးဟာရှုမှတ်ပွားများအထုတ်ပြီးတော့နေတယ်။ယခုဘောဂီယောဂီပုဂ္ဂိုလ်များရှုမှတ်နေတယ်လို့ပေါ့။ဉာဏ်ညာသွားတဲ့အခါမှာလည်းပဲဘုန်းကြီးတို့ယောဂီများဉာဏ်ညာအာယုပေါ်မှာစိတ်ကလေးရအောင်ကြွရင်ကြွတဲ့ပုံမှာလမ်းရင်လမ်းတဲ့ပုံမှာကြားရင်ကြားတဲ့ပုံမှာစိတ်ကလေးရအောင်စူးစိုက်ပြီးတော့စက္ကုတရီချလက်ကိုပိုက်ပြီးတော့ရှုမှတ်ရမယ်အာယုံဖြစ်တဲ့ခြေထောက်ကြီးကိုစိတ်ကလေးစိုက်ပြီးရှုမှတ်ပွားများအားထုတ်ရအဲလိုကြွရင်လို့ရှုမှတ်လိုက်တဲ့အခါမှာလည်းပဲပေါ့လာတဲ့သဘော၊ရွေ့လာတဲ့သဘော လမ်းလိုက်တဲ့အခါမှာလည်းပဲတင်းတဲ့သဘောတောင့်တဲ့သဘောရွေ့တဲ့သဘောချနေလိုက်တဲ့ကံမှလည်းပဲလေးပြီးတော့ကြာသွားတဲ့သဘောပြန်နေထိတဲ့ကံမှလည်းပဲမာသွားတဲ့သဘောပြုတ်သွားတဲ့သဘောအဲ့ဒီသဘောလေးတွေကိုထင်ရှားပြီးတော့သဘာဝလက္ခဏာလေးတွေထင်တယ်ယခုဒီမှာဘုဗုဒ္ဓကဒီဒီမှာကြီးရလည်းပဲဒီလိုဈဉ္ညာလျှောက်ပြီးတော့ရှုမှပွားများအထုံနေတယ်ဒီလိုရှုမှပွားများအထုံရင်ပင်မနွမ်းနေလာတဲ့ခါကာလကြတော့လည်းပဲထိုင်ပြီးတော့ရှုမှ ထိုင်ရှုမှလို့ပင်မနှောနေလာပြီဆိုရဲခါကာလကြတော့ဈဉာလျှောက်ပြီးတော့ရှုမှတ်တယ်တညလုံးမနာပြနေ့သင်္ခါကာလမှကြတော့ကျေစုကြီးမှကြတယ်ဘေကုဏီကျင့်ကြကြီးတွေရဝေယဝဆတွေကိုဆောင်ရွက်ပြီးတယ်ညသင်္ခါကာလမှာတော့ဖြင့်မဏိမနာအနေအဖြင့်တတ္တာရာတိတိတဓမ္မမေဝကရိတာမိတိတတ္တာရာမြတ်စွာဘုရားသခင်ကိုရောမြတ်ကြီးတိတိတိတဓမ္မမေဝဟောကြားတော်မူသောတရားကိုယ်သာလျင် ဂရိတံမိတိလိုက်နာဝိဓမ္မတရားကိုအာဝဇိတဝါဆင်းရဲဓမ္မတရားကိုအနုတ္တရာမာနာဝအပန္တလဲနဲ့အောင်းမိလျက်တန်လျင်ဓမ္မနာဓမ္မယာတရားကိုကရောတိပြုဤဝါကြည်မြတ်စွာဘုရားဟောကြားတဲ့တရားတော်ဤဒီတရားတော်တွေကိုအယုကြည်ခြင်းအရေးသို့ဆိုနောက်မဆုတ်တန်းအနေအချင်းငါကြိုးစားပွားများအားထုတ်မယ်လောကလူပေါင်းမှာလည်းပဲအသက်60ကျော်80ထိအောင်နေခဲ့ပြီ။ အဲဒီလိုအသက်60ကျော်80တိအောင်နေခဲ့ပြီမဲ့လူလည်းပဲတခြားတစိမ့်တရားသာမစိုးထားနဲ့မိမိရဲ့သားရဲ့သမီးရင်းကတောင်းမှမိမိပေါ်မှာမကြည့်ကြကြလောကရဲ့ဒုက္ခတွေကိုကိုယ်တိုင်ကိုယ်ကြတွေ့မြင်ခံစားလာခဲ့ရတဲ့အတွက်ကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့အရေးဟူသမျှတွေထဲမှာတရားအရေးကသာပူပြီးတော့အေးမြအေးဘာအရေးကပူအေးမြပါလိမ့်မယ်လောကမှာပြစ်ပင်ရေးဆိုတာလည်းပဲရှိတယ် မိဘရဲ့အရေးဆိုတာလည်းပဲရှိတယ်ဆွေမျိုးရဲ့အရေးဆိုတာလည်းပဲရှိတယ်ဆရာသမားရဲ့အရေးဆိုတာလည်းပဲရှိတယ်နောက်မင်းရဲ့ဆိုရေးဆိုတာလည်းပဲရှိတယ်အဲ့ဒီအရေးဟူသမျှတွေထဲမှာအလုံးတော်အရေးဟူသမျှတွေဟာတဘဝပဲချမ်းသာနိုင်တယ်ဘယ်နှဘဝချမ်းသာနိုင်လဲဘုန်းကြီးတို့ဒီမှာတစ်ပင်အရေးအောက်မှာခိုးမဲ့ဆိုရင်နေပူကြီးကြီးခကြီးကြီးကလာခဲ့တဲ့ပုဂ္ဂိုလ်တစ်ပင်အောက်ရိတ်ခိုးလိုက်တဲ့အခါမချမ်းသာပြီဘူးလားအရေးအောက်ကထွက်တော့ပိုပြန်ပြီးတော့မဆင်းရဲပြီဘူးလားဆင်းရဲတာပဲတခဏပဲ မိဘရဲ့အရေးအောက်မှာကိုရတော့မိဘရဲ့အမွေပစ္စည်းတွေရပြီးတော့မချမ်းသာဘူးလားဒါဟောတဘဝပဲဟုတ်တယ်မလားတဘဝပဲချမ်းသာနိုင်တယ်ဒါတောင်တဘဝမသိကြဘူးဘုန်းကြီးတို့ယောဂီများတကယ်လို့ရန်သူမျိုး၅ပါးဖြစ်စီရင်အဲ့ဒီအမွေပစ္စည်းတွေမပြည့်စည်နိုင်ပေဘူးလားဖြစ်စီပြီးဒုက္ခရောက်နိုင်တယ်အဲ့တော့မိဘရဲ့အရေးအောက်မှာနေရတာတဲ့ဘုန်းကြီးတို့ဆရာသမားရဲ့အရေးအောက်ကပို့ပြီးတော့ချမ်းသာတယ်။ဘာကြောင့်လဲဆိုတော့ဆရာသမားရဲ့မေတ္တာရိတ်ခိုလုံပြီးတော့မိမိမှာ လက်မှုပညာစက်မှုပညာနှုတ်မှုပညာစတဲ့အတတ်ပညာတွေကိုတတ်အောင်သင်ထားလို့ရှိရင်ပညာရွှေဦးလူမကိုးဆိုတဲ့အတိုင်းမိမိတတ်တဲ့အတတ်ပညာတွေဖြစ်စီလို့ရပါမလားအဲ့ဒီအတတ်ပညာနဲ့ရောက်ရဒေတာရောက်ရဌာနမှာမိမိကိုယ်တိုင်မိမိရဲ့ဝမ်းကြီးအတွက်လုပ်ကိုင်စားတော့လို့မရပေဘူးလားနော်ရနိုင်တဲ့အတွက်ကြောင့်ဆရာသမားရဲ့မြစ်ပြရိတ်ကပူအင်းရတယ်ပူချမ်းသာတယ်တဲ့အဲ့ဒီအရေးတဲ့ဘုန်းကြီးတို့ယောဂီများမင်းရဲ့အရေးကပူချမ်းသာတယ်ဘုသူ့ရေးကပူချမ်းသာတယ် အေးတိုင်းပြည်ကြီးအေးချမ်းသာယာမှုမရှိဘဲနဲ့သဘုံတကန်နေကြကြတောင်းကြနေရင်ကိုတက်တဲ့ပညာနဲ့ရောလောက်ကဲစားတော့လို့ရပါအောင်မလားမရတော့ဘူးအဲ့တော့အေးချမ်းသာယာမှချမ်းသာတာဆိုတော့မင်းကြီးမှ အေးချမ်းသာယာမှဟုတ်တယ်မလားအစိုးရမင်းများကနေပြည်တွင်းရန်ပြည်ပရန်တွေအားလုံးကာကွယ်စောင့်ရှောက်မှဘုန်းကြီးတို့တိုင်းလူပြည်သားတွေမချမ်းသာပေဘူးလားချမ်းသာမှဖြစ်တော့မင်းရဲ့အရေးကပိုပြီးတော့မချမ်းသာပေဘူးလားသို့တော်လည်းပဲအဲ့ဒီမင်းရဲ့အရေးကတဘဝပဲ ဒီဘဝပဲချမ်းသာနိုင်မှာနောက်ဘဝကြီးချမ်းသာပါမလား။ဟောရင်မြတ်စွာဘုရားဟောကြားထားတဲ့တရားအရေးကတော့ရှုမှတ်ပွားများအားထုတ်နေစဉ်ကျင့်ကြံအားထုတ်နေစဉ်မှာလည်းမချမ်းသာဘူးလား။ဟေးကျင့်ကြံပွားများအားထုတ်ထားလို့ဘုန်းကြီးတို့ယောဂီများနောက်ဘဝနောက်တာဘဝအတိတ်ရမယ်ဆိုရင်လည်းပဲအပယ်ဆင်းရဲတွေငြိမ်းပြီးတော့မချမ်းသာပြီဘူးလား။ပါရမီတို့ရှိမယ်ဆိုရင်ကိလေသာအာသောကုန်ခံပြီးယဟန္တာဖြစ်ပြီးဆိုရင်နောက်တာဆင်းရဲဟူသည်များတွေအကုန်မငြိမ်းနိုင်ပြီဘူးလား။ဒါကြောင့်တရားအရေးကပို့ပြီးတော့မချမ်းသာဘူးလား။ ။ဒါကြောင့်အခုဒီမှာဘ ഹു ပုဒ္ဓိကသောနာထေဒီမာကြီးဟာမြတ်စွာဘုရားရှင်ရဲ့တရားကြီးကအချမ်းသာဆုံးပဲငါမှဒါအားကိုးစရာပဲ။ဒီတော့မြတ်စွာဘုရားရဲ့တရားတော်ကိုငါအယိုးကြည်ကြည်အရေးစုပ်စုပ်ဒီနေရာတွင်လဲပြီးတော့သိခြင်းသိမလို့ရှင်ငါအားထုတ်မယ်ဆိုပြီးတော့အတာရမြတ်စွာဘုရားဒီတေတိတဓမ္မမိဝါဟောကြားတော်မူအပ်တော်တရားကိုယ်သာလျင်ဂရိတ်သာမိဒီလိုင်နာအဟု၍ဓမ္မတရားကိုအဝိဇ္ဇာအဝိဇ္ဇတဝါဆင်ញ၍ဓမ္မတရားကို နုတ္တရာမာနဝါဖာတလေလေအောင်းမိလျက်သာလျင်ဓမ္မနာဓမ္မယဟန်တရားကိုကရောတိပြု၏ဝါကျင့်ကြပွားများအားထုတ်လေ၏ဤတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းအဲဒီလိုဘုဟုဗုဒ္ဓိကထေရီမာကြီးဟာ နေ့ချိန်မှာမိမိရဲ့ဥပဒေဆရာများရဲ့ထေရီမာကြီးများရဲ့ဝေယဝတ္တမှုကိစ္စတွေကိုဆောင်ရွက်ပြုလုပ်လို့ညချိန်ခါကာလမှာမနေမနာအနေအချင်းညနေ့မှာပင်ပန်းနေဆိုပြီးတော့ညမှာမအိပ်မနေနေ့ချိန်မှာကြတော့ဆရာသမားရဲ့ဝေယဝတ္တအမှုကိစ္စတွေဆောင်ရွက်ရအဲ့ဒီဆရာသမားရဲ့အမှုကိစ္စတွေမိမိတို့မဆောင်ရွက်ရင်အဖြစ်ဖြစ်တယ်ယဟန်တော်များမှာအာဘတောင်တဲ့နေရဟန်းတော်များမှာမိမိရဲ့ဆရာဥပ္ပဇေရဲ့ဝေယဝဇ္ဇမှုကိစ္စတွေဆောင်ရွက်ရတယ် တကယ်လို့အဲ့ဒီဝတ္တရားတွေပြက်ကွက်ရင်မိမိတို့မှာအပြစ်ဖြစ်တယ်။ဒါကြောင့်ဘုန်းကြီးတို့ယဟန်ခံပြီးသားအချိန်လေးကကြိုတင်ပြီးတော့တပည့်တော်ယဟန်တရားတွေကြိုးစားအားထုတ်လိုပါတယ်ဗျာ။ဒါကြောင့်တပည့်တော်ဝေယဝဇအမှုကိစ္စများလင်းဟင်းနေအပြစ်မှာခွင့်လွတ်တော်မူပါဆိုပြီးတောင်းပန်ထားတာပဲ။အဲတော့ဒီလိုတောင်းပန်မထားလို့ရှိရင်အပြစ်ဖြစ်တယ်။ဝေယဝဇလုပ်ရတယ်။အခုလည်းပဲဘုဗုဒ္ဓကဒေဒီမာကြီးဟာမိမိရဲ့ဆရာဥပ္ပဇ္ဇင်များရဲ့ဝေယဝဇတွေကိုတခါနဲ့နေခင်းချိန်ကကာလမှာကြည်ပြင်းအောင်ဆောင်ရဲ့ ညချင်းကားကာလမှာမအိမ်မနေနေအပြင်ကြိုးစားပြီးတော့ပွားများအားထုတ်တယ်ဒီလိုပွားများအားထုတ်တာကိုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးမြင်တော်မူတယ်ဒီလိုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးမြင်တော်မူတဲ့အခါကာလကြတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟာရောင်ကြီးတော်များလှုပ်ပြီးတော့ဟိုဗုဒ္ဓကထေရီမှာရည်သင်းညာလျှောက်ပြီးတော့နေတဲ့နေရာဌာနကြောင့်ကြီးတော်များလှုပ်ပြီးတော့ကိုယ်တိုင်းကိုယ်ကြလာရောက်ပြီးတော့တရားဟောပြောအားပေးတိုက်တွန်းတဲ့အနေအချင်းမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးအားပေးတော်မူရင်တိုက်တွန်းတော်မူရင် အရဒုက္ခ၌တတ္တမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးသည်ခန္ဓာကိုယ်တည်ယံခန္ဓာကိုယ်တည်တိုက်တော်အတွင်း၌အရဒုဘုဂုတိကထေရီမကြီးကြိုးကြိုးစားစားနဲ့မအိပ်မနေဝိပဿနာဘာဝနာလုပ်ငန်းတွေကိုပွားများအားထုတ်နေခြင်းချိန်ခါကာလ၌ဒါတာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဒီကနာကုတိယကနာကုတိတိုက်တော်အတွင်း၌နိသိန်တော်ဝါနိလျက်တရင်ဩဘာတံရောင်ကြီးတော်ကိုပရိတဝါနှံ့စီ၍ တံမူခေမျက်မှောက်၌မြစ်သိမ့်တော်ဝိယနေတကဲ့သို့အဲ့ဒီဘုဗုဒ္ဓိကဒေဒီမာကြီးရဲ့မျက်မှောက်မှာရောက်နေတယ်လို့ပဲနေသိမ့်တော်ဝိယနေတဲ့ကဲ့သို့တာယထိုးဒေဒီမာကြီးနဲ့တတိအတူတကွကထင်တော်ပြောဟောလျက်သားလျက်ဘုဗုဒ္ဓိကေဘုဗုဒ္ဓိကဘုဗုဒ္ဓိကေဘုဗုဒ္ဓိကမယငါဘုရားသည်ဒေတိတာဓမ္မံဟောအပ်တော်တရားကိုအနာဝဇင်တတ္တဆင်ញင်ခြင်းမရှိတော်သူ၏ မြတ်စွာဘုရားနဲ့တခါတည်းအနိကတိမြတ်စွာဘုရားပြောဆိုနေတဲ့အတိုင်းဩဗုဒ္ဓိကေဘုဗုဒ္ဓိကမယငါဘုရားသည်ဒေတိဓဓမ္မဟောကြားတော်မူသောတရားကိုအနာဝဇင်တတအသိဉာဏ်ဖြင့်မရှိသောသူ၏အပန္တအပတန္တတမမြင်သောသူ၏ဟောတတတံနိတယကာလပါလုံးဇီဝနာတော်အသက်ရှင်ခြင်းတည်းမယဒေတိတံဓမ္မငါဟောအပ်သောတရားကို ပတ္တတတံမြင်တော်သူဤမုဒံပိတက္ကနာမြလည်းပဲမုဒဇီဝိတံတက္ကနာမြအသက်ရှင်ခြင်းသည်လေတေယောမြင်ညာလာပါပြီမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကချစ်သမီးတဲ့ဗဟုပုတ္တိကငါဗျာဟောကြားကြတဲ့တရားတော်ကိုဆင်ញင်ခြင်းမရှိတဲ့ပုဂ္ဂိုလ်ဟောဒီလိုညာရင်တွေ့အောင်မြင်အောင်သိအောင်မရှုမမှမပွားများတဲ့ပုဂ္ဂိုလ်ဟာဟောတတတံဇီဝနာတော်အသက်တရားကာလပတ်လုံးအသက်ရှင်ခြင်းအသက်ရှင်ပြီးလို့နေရာချင်းတဲ့ မယတေတိတာဓမ္မပတ္တတတမုဟုတ်တံပိငါဘယာဟောကြားတတ်တဲ့တရားကိုမုဟုတ်တံပိဇိဝိတံတခဏမြနာကြရလို့တခဏမြသိရမြင်ရတဲ့ပုဂ္ဂိုလ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမြငါဘယာဟောကြားတဲ့တရားတော်ကိုသိရမြင်ရတဲ့ပုဂ္ဂိုလ်ဟာမုဟုတ်တံပိဇိဝိတံတခဏမြအသက်ရှင်ရင်းတည်လည်းပဲတည်ရောမြတ်တယ်အဲ့တော့ချစ်သမီးရဲ့ကြိုးစားပြီးတော့လုံလာဆိုင်ပြီးတော့ပွားများအားထုတ်ပါ တကယ်တော့ကြိုးစားပြီးတော့ပွားများအားထုတ်မှတရားကရမှာမကြိုးစားဘဲနဲ့ရပါမလားဗျာပြင်းကြီးနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတရားရနိုင်ပါမလားပြင်းပြင်းကြီးကြီးနဲ့အသက်ရှင်နေရတာဟာတန်ဖိုးရှိရလားဗျာတန်ဖိုးမရှိဘူးဘုန်းကြီးတို့ယောဂီများသီလတွေဘလောက်ပဲပြည့်စုံပြည့်စုံလုံးလဝရိယမရှိတဲ့ပုဂ္ဂိုလ်ဟာထိတ်တန့်ရောက်နိုင်ပါမလားမရောက်နိုင်ဘူးစီးပွားရှားတဲ့နေရာမှာပဲဖြစ်ဖြစ်ဘုန်းကြီးတို့ယောဂီများ မိမိမှာသီလပြည့်စုံတာပဲကံပေးသမျှပဲကံပေးသမျှပဲဆိုပြီးကံကိုပုံချအလုံးမလုံးရင်အဲ့ဒီပုဂ္ဂိုလ်ကြီးပွားပါမလားမကြီးပွားဘူးတကယ်ဝရိယစိုက်ပြီးတော့တခါနဲ့ရှာလိုက်မယ်ဆိုရင်ကံညာဝရိယသုံးဌာနနဲ့ရှာလိုက်တဲ့ပုဂ္ဂိုလ်မှာတော့ဖြင့်ချက်ချင်းပဲတခဏချင်းနဲ့မကြီးပွားနိုင်ပြီဘူးလားတရားအားထုတ်တဲ့နေရာမှာလည်းငါ့မှာသီလတွေစင်ကြယ်တာပဲငါသီလစင်ကြယ်တာပဲအဲ့တော့သီလပြည့်စုံစင်ကြယ်နေတာတရားမြန်မြန်ရမှာပဲဆိုပြီးတော့မကြိုးစားပဲနဲ့နေရင်ရပါမလား ဟေးကြိုးကြိုးစားစားပွားများအားထုတ်မှတကယ်မဲ့ချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာရနိုင်မှာဟုတ်တယ်မလားအဲတော့ပြင်းရင်နေတဲ့ပုဂ္ဂိုလ်ဟာဘယ်တော့မှအထက်တန်းမရောက်နိုင်ဝရိယစိုက်ပြီးကြိုးစားပွားများအားထုတ်တဲ့ပုဂ္ဂိုလ်ဟာအထက်တန်းကိုမရောက်နိုင်ပြီဘူးလားဗျာရောက်နိုင်ပြီဒါကြောင့်ဒီမှာလည်းပဲဘုဗုဒ္ဓကထေရီမကြီးမနာမနေမအိတ်မနေနေအဖြစ်ကြိုးကြိုးစားစားပွားများအားထုတ်တဲ့အတွက်ကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးက ငါဗျာဟောကြားတဲ့တရားတော်တွေကိုသိရမြင်ရလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာတနေ့တည်းတမနဲ့ပင်နေရစေကမှုအဲ့ဒီပုဂ္ဂိုလ်ဟာမြတ်တယ်လို့ဒီလိုမြတ်စွာဘုရားအားပေးပြီးတော့အားပေးတဲ့အနေအားဖြင့်ယောသဝတတတံဇီဝေအပတံဓမ္မမုဒ္ဓမံဧကဟံဇီဝိတံသေယောပတတောဓမ္မမုဒ္ဓမံတိမြတ်စွာဘုရားအားပေးပြီးတော့ဟောလိုက်တာယောသဝတတတံဇီဝေအပတံဓမ္မမုဒ္ဓမံ ဧကံဇီဝိတံတေယောပတတောဓမ္မမုဒ္ဓမံတိယောဇပုဂ္ဂလောမြည်သူမဲ့သောအကျင့်ပုဂ္ဂိုလ်သည်ဓမ္မမုဒ္ဓမံမြတ်သောလောကုတ္တရာတရားကိုပါကို အပတံအပတံတော့မတွေ့မမြင်ရပဲလျက်ဝတ္တတတံနှစ်တရာကာလပတ်လုံးဒီဝေမပြအစဉ်မပြအစဉ်သက်ရှင်နေရပါတော့လေနတ်တိယော လူဖြစ်ရာကျိုးမနတ်ယိုအမှန်ဒီလာ၏ ယောဇပုဂ္ဂလောမြည်သူမဲ့သောအကျင့်ပုဂ္ဂိုလ်သည်ဓမ္မမုဓမ္မမြတ်သောလောကုတ္တရာတရားကိုပါကိုဖတ်တော်ဝိပဿနာဉာဏ်ပညာဖြင့်ဧကတိတိတွေ့မြင်ရသောသူ၏ဧကဇီဝိတံတနေ့တရေတမနဲ့ပင်အသက်ရှင်နေရပါတော်လေတေယောသာသနာနှင့်တွေ့ကြုံရာကျိုးနှစ်ပါးသဖြင့် မပြတ်တစေမြတ်လာပါပြီတည်းအဲဒီမှာမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကဘုဗုဒ္ဓကထေရီမကြီးစင်ညာလျှောက်ပြီးတော့ရှုမှန်နေတဲ့အချိန်ကာလမှာခန္ဓာကုတီတိုက်တော်အတွင်းကရောင်ကြီးတော်များလွတ်ပြီးတော့ခြေသမီးရဲ့အသက်တရားမြင့်ရှိရှိနေရစီကမဟောရီငါဘုရားဟောကြားထားတဲ့လောကုတ္တရာတရား၉ပါးအားလျော်တဲ့အချက်တရားတွေ မသိမမြင်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာလူဘဝမှာလူဖြစ်ရကြုံမနအသက်ရှင်ရကြုံမနပါတနေ့တည်းရဲ့တမနဲ့ပင်အသက်ရှင်၍နေရပါတော့လည်းပင်ငါဘယံဟောကြားထားတဲ့ဟောဒီလောကုတ္တရာတရားကိုပါလျော့တဲ့အကျင့်တရားတွေကျင့်ကြံပွားများအထုလို့မနေ့ပါဘိုးလေးပါနိဗ္ဗာန်ဆိုတဲ့ဒီတရားတွေကိုဉာဏ်နဲ့တွေ့ရသိရမြင်ရလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာတနေ့တည်းရဲ့တမနဲ့ပင်နေရစေကမို့လူဘဝမှာ လူပြင်းရကျွတ်တဲ့စေတမီလို့ဒီလိုအဘိတိုက်တွန်းပြီးတော့စေတမီမှာတော့ဖြင့်ငါဘုရားနဲ့တွေ့ရကျွတ်တဲ့လူအဲ့လိုအဘိတိုက်တွန်းလိုက်တဲ့အခါကာလမှာဝမ်းမြောက်ဝမ်းသာဖြစ်ခန္ဓာညာဆိုင်ဘောဂိုင်အာယုန်ကြီးကျူမှာပွားများအထုတ်သွားတဲ့အဲ့ဒီဘုပုရိကဒေဒီမာကြီးဟာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတဲ့တရားတော်ဟောကြားတော်မူတဲ့တရားတော်ဆုံးလိုက်တဲ့အခါကာလကြတော့ကရတမညာပူညာဆက်ရောက်ပြီးတော့ကိလေသာအာသောကုန်ခန့်ပြီးယဟန္တာမတိမြတ်ကြီးဖြစ်သွား၏။ဘာဖြစ်သွားပါလိမ့်မယ်ဗျာ။ ယဟန္တာထေရီမရှိဖြစ်ပြီးတော့သွားတယ်။ဒါကြောင့်ဂါထာပရိယောတန်လေးဂါထာဤအဆုံး၌မြတ်စွာဘုရားဟောကြားတဲ့ဂါထာဆုံးမှာဘဟုဗုဒ္ဓကထေရီဘူဗုဒ္ဓကထေရီမရှိသည်။တဟပရိသမေရာဟိပရိသမေရာနှင့်တကွာရဟတေအရဟတဘုဒ္ဓပဋိဋ္ဌိကောင်းစွာမသွေရောက်ရှိပါပေတော်တည်း တေဣမယဆိုပြီးတရားသိညာ တာပေါင်းသူတော်ကောင်းတို့သည်မိမိတို့တန္တရာခရီးအတွက်ဘဝလွတ်မြောက်ရေးဖြစ်တဲ့ဝိပဿနာဘာဝနာလုပ်ငန်းတွေကိုဘုဟုပုဒ္ဓိကထေရီမာကြီးကဲ့သို့အသက်နဲ့ ခန္ဓာကိုယ်ငဲ့ညံမှုမပြုဘဲမြတ်စွာဘုရားရှင်ရဲ့တရားတော်ကိုသာအာယုံ စိုက်တရားရိပ်ခိုးလုံးပြီးတော့ကြိုးစားပွားများအားထုတ်နိုင်ကြကြည်လျင်ရွှေမင်းဝသာသနာရိပ်တာရဲ့သာသနာပြုလုပ်ငန်းအဝဝတွေကို န်းကြီးနဲ့အတူတကွလက်တွဲပြီးတော့သာသနာပြုနိုင်ကြတဲ့အမျိုးပေါင်းသားအမျိုးပေါင်းသမီးများဖြစ်ကြပါစေ။